ဝိပဿနာဘုပိတရားမောကြနာကြာကြနာကြာရပြီမိဒေသနာတော်ပိုင်ရှင်ဒေသနာတော်ဥပ္ပဖြစ်တော်မူသောဘုရားရှင်ကိုပူဇော်မှဆက်ကိုကြရအောင်သူတွေကကြည်ကြည်တက္ကမကြီးတွေကလည်းဘုရားရှင်ကိုစာရှိသလားဆိုထုံကြည့်တော့ဘုရားနုတ္တိဘာဝနာပွားများရဲ့ဆိုပြီးဆိုတာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံတိတတံပညာပရိပါစုတိယဝိဟတံဒါကာရံအဒါဝိကာမနရဒေဝဟိတဝတံဟန္တာမိကာရုဏိကနဂမနတညာနံနရနရသမောတရဏံလောကု လောကိနလီတောစီပောကုလိုလာတောင်းတကြကုန်သော စေထာမြတ်သူနလူမြမတတဝါတို့ဤဇွေရလည်းပြတော်မူထသောဒီဒတံလောကုလောကိနလီသောမယိမ့်မယိုင်မြက်ကိုင်းလာသည်တမာတိနေရှင်သောစေတလည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်သမီးရောင်လည်းရှိတော်မူထသောဝိယတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကသိပ်ပုံဉာဏ်မြင့်တော်အောင်ယုဒပညာဝိဇ္ဇာတိဟုသော မိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမံလူနာမြမသတ္တဝါတို့၏အစည်းအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတဝဟံလူနာမြမသတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံသိမ့်တကောစိသိမ့်ဌာနာအကျိုးငါရွယ်ဆောင်တော်မူတတ်သောကာရုဏိကံလူနာမြမတတ္တဝအမြာတနာจิตကေမာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိအစပါရမီပုံညနေမနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်တို့ရောက်တော်မူထသော အနန္တညာနန္တဗိညုတညာနာသာသာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒုဒုဂုံဤဆုံးလင်ပေတရှင်တော်မြတ်ဗျာကို အဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမှန်ဆွဲချိုး၍ရှိကိုကတော့ပါဤမြတ်စွာဘုရားသာဓုသာဓုသာဓု ကျွန်တော်ခုစီဝိပဿနာလုံးပြီးတရားဟောကြားပါကျွန်တော်အဲဒီသမကြင်ရောက်သွားပြီလေ53ကျင်ရောက်ပါပြီဗျာ53ကျင်ရောက်တော့ကျွန်တော်သာသနာတော်နှစ်2565ခုပေါ်သာတစ်ပြည့်1383ခုမြောင်လာဇန်ပဲ ဒီလိုရှိမှာတော့ညောင်54အတွက်တကကြီးပုံမှန်ရေးရှိမှာပစုံ9ခုနေ့ဒီနေ့နောက်32ခုစုံလာဒီလိုရှိမှာဆက်ရက်အတွက်တကကြီးပုံမှန်ရေးရှိမှာတော့9ရက်နေ့အနေချင်းအနာဘတ်စု34ချိန်မြောက်ဖြစ်တဲ့ဝိပဿနာလုပ်ပြီးတရားကိုဟောကြားနာကြားကြရ။ဝိပဿနာလုပ်ပြီးတရားဆိုဒီနေ့အညီပေါ့ ဦးဆောင်ပထမဦးဆုံးဒီတရားပွဲမှာလည်းဦးတို့အခြေခံပြီးပြောလာတယ်ကျင့်စဉ်ခုနှစ်ရပ်ဒီတုတ်ဒီခုနှစ်ပါးကျင့်စဉ်ကိုဦးတို့ပြန်ပြီးနည်းနည်းလေးစစပြန်ကောက်ကြရအောင်ဦးဇင်းတို့ဒီတုတ်ဒီခုနှစ်မှာဖြစ်တဲ့နံပါတ်1သီလဝိတုတ်ဒီဒီလာဝိတုတ်ဒီပိုင်းမှာကိုယ်ကြေရတဲ့အတူတူဆုံးရင်းစောက်တည်ထားပြီ။ပြီးတဲ့အခါစိတ်တဝိတုတ်ဒီပိုင်းမှာ မိမိတို့ရဲ့စိတ်အစဉ်မှာနိဝရဏနေကြီးတွေတည်ဆင်ရေးအတွက်သမထဘာဝနာတွေကိုပွားများအားထုတ်ပြီးတော့ဥပ္ပစာရသမာဓိအပနာသမာဓိလို့ခေါ်တဲ့သမာဓိမျိုးမျိုးတစ်မျိုးမျိုးရအောင်ကြိုးစားကြရဖြစ်တယ်။အဲလိုသမာဓိမျိုးမျိုးတစ်မျိုးမျိုးရအောင်ကြိုးစားနိုင်တဲ့ဒါစိတ်တဝိတ္တုဖြစ်ပြီးအဲလိုစိတ်တဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးသူစိတ်တက်ပြီးရှင်နေတန်ရှင်းနေတဲ့အချိန်မှာ ဒိဋ္ဌိဝိတ္တုဒ္ဓိကိုသိစေဖို့ရထိုဒိဋ္ဌိဝိတ္တုဒ္ဓိပိုင်းမှာတော့ယုတ်တရားတွေဉာဏ်တရားတွေကိုဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ပေါ်ပေါ်ကြကြထိုတို့ထွင်ထွင်နေတာသိမြင်မှုအရေးပေါ့အဲလိုသိမြင်နိုင်အောင်ကြိုးစားကြလို့မိမိတို့ကယုတ်တရားတွေဉာဏ်တရားတွေကိုအစ္စဒဗိဒ္ဓအတဏ္ဍနှစ်ပါးမှာဒါကွက်ကွက်ပြားပြားနဲ့သိပြီ ခန္ဓာနှစ်ပါးလုံးအစ္ဆဒဗိဒ္ဓသဏ္ဍာန်နှစ်ပါးလုံးမှာယုတ်တရားနဲ့တရားတွေကိုပုဂ္ဂိုလ်ပြပြသိပြီဆိုရင်တော့ဒါနာမရူပပိဋိဒါဉာဏ်ရပြီ။ယုတ်တရားနဲ့တရားတွေပုံမှာဉာဏ်ကြီးစင်ကြဲသွားပြီပြောလို့ရ။အဲအဲ့လိုဉာဏ်မြင်စင်ကြဲပြီဆိုတဲ့သူတော်ကောင်းမှတစင်တဲ့စီမံပါလို့ရနော်။သင်္ခါဝိတ္တနာဝိတ္တုတိဒုရ။ အဲကင်္ဂဝိလနာဝိတုဒ္ဓိအပိုင်းမှာတော့ဒိဋ္ဌိဝိတုဒ္ဓိအပိုင်းကသိကြည့်ခဲ့တဲ့ယုတ်တရားနံတရားသူယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေသူအကြောင်းကြောင့်အကျိုးဖြစ်ပုံပြီဆိုတဲ့သိဒ္ဓသမုပ္ပါရှုခွဲပိုင်းကိုရှုပြီးတော့ဖြစ်စရာပြိကရာတိတာယောပေါ့အဲလိုဖြစ်စရာပြိကညာညာရာတိတာယောဝိကရှုပွားသုံးတဲ့နိုင်ခဲ့ရင်အဲ့ဒီမှာကံကံရဲ့အကျိုးပေါ့ ယုံမတန်တရားတွေတင်းပြောက်သွားမယ်ယုံမတန်တရားတွေကျော်လွှားလွန်မြောက်သွားနိုင်တယ်ဒါလေးခုမြောက်ဖြစ်တဲ့ကိင်္ဂဝိဒနာဝိတုဒ္ဓိအဲကိင်္ဂဝိဒနာဝိတုဒ္ဓိပိုင်းမှာဒါအကြောင်းတရားအကျိုးတရားကိုမိမိကတကယ်မိမိတို့ရဲ့တမ္မာဒိဋ္ဌိဆိုတဲ့ကိုကိုပြားပြားသိပြီဆိုတဲ့သူတော်ကောင်းတရားရှေ့တစင်တဲ့ပြီးတော့ဒေဒီဝိတုဒ္ဓိအယသိသိထားတဲ့ယုတ်တရားနန္တရားကိင်္ဂဝိဒနာဝိတုဒ္ဓိအယ သိသိထားတဲ့အကြောင်းတရားအကျိုးတရားလို့ခေါ်တယ်ဒီသင်္ခါရတရားတွေကိုဟောတေဒီမက်ကမက်ကဉာဏတတနာဝိတ္တုဒီပိုင်းမှာစပြီးတော့ဝိပဿနာစုပွားသုံးသပ်ရအဲ့တော့ဒေတိဝိတ္တုတိနဲ့ကင်္ကာဝိတ္တနာဝိတ္တုတိပိုင်းကဒါဝိပဿနာရဲ့အစုခံတရားတွေကိုကုံစင်အောင်ဒါဒါသိသိရတာအဲ့ဒီအပိုင်းအဲ့တော့ခုဒီမက်ကမက်ကဉာဏတတနာဝိတ္တုတိပိုင်း ရောက်တဲ့အခါစောစောကမိမိဒါသိသိထားတယ် ဒါညာတပညာပန်းရသိတိထားတဲ့ယုတ်တရားနဲ့တရားအကြောင်းတရားအကျိုးတရားလို့ခေါ်တယ်ဒီသင်္ခါရတရားတွေကိုလက္ခဏာကြီးသုံးနဲ့တင်ပြီးတော့ဝိပဿနာရှုပွားခြင်းဆိုတဲ့သမထတာအစာပြီးအထုတ်ကြတယ်အဲလိုသမထနာဉာဏ်ကနေပြီးတော့ဥဒယပယဉာဏ်အနုပိုင်းဒီအထုတ်နိုင်ခဲ့ဒါပရိမကမကဉာဏတတနာဝိတုဒ္ဓိပိုင်းဒါမကမကဉာဏတတနာဝိတုဒ္ဓိပြည့်စုံပြီလို့ပြောလို့ရတယ် အဲကြမှာဝိပဿနာဉာဏ်ကြောင့်တွေကိုကျော်လွှားနိုင်ကြလို့ဥရိယပြညာအရင်ပိုင်းကိုရောက်ခဲ့ဒီဥရိယပြညာအရင်ပိုင်းကအထက်ပိုင်းဝိပဿနာဉာဏ်တွေကိုပေါ့ဒါပရိပဒဉာဏ်သတ္တနာဝိတ္တိဒီလိုဆိုပြီးတော့ထိုအထက်ပိုင်းဝိပဿနာဉာဏ်တွေကိုအောင်မြင်နေတဲ့ရှုပွားသုံးသပ်နိုင်တဲ့ဒါသူတော်ကောင်းတယောက်ဒီဟောပရိပဒဉာဏ်သတ္တနာဝိတ္တိနဲ့ပြည့်စုံပြီပြောလို့ရ အဲ့လိုပြိပ္ပာဉာဏဒသနာဝိသုဒ္ဓိနဲ့ပြည့်စုံပြီဆိုတဲ့သူတော်ကောင်းတရားအဲ့ဝိပဿနာဉာဏ်ကိုဆက်လက်ပြီးတော့ပွားများအားတို့တပတ်ဝိပဿနာဉာဏ်တွေသူတက်ပြည့်ဝိပဿနာဉာဏ်တွေကရင့်ကျက်လာတော့သူဝိပဿနာဉာဏ်ရဲ့အဆုံးမှာမဉ္ဇဉ်ပုံဉာဏ်ပေါ်မယ်သူမဉ္ဇဉ်ပုံဉာဏ်ကနိဗ္ဗာန်ဆိုတဲ့ရင့်ကျက်ကြီးကိုတတ်ပြီးအာရုံပြုမယ်ပေါ့အဲ့လိုမဉ္ဇဉ်ပုံဉာဏ်ပေါ်ခဲ့လို့ဆိုသူမဉ္ဇဉ်ပုံဉာဏ်ဒီဘဝတော့ပြစ္ဆောကနာဉာဏ်တွေအဲ့ပြစ္ဆောကနာဉာဏ်တွေကတော့ဒါဉာဏတတနာဝိသုဒ္ဓိကိုခေါ်တယ်အဲ့ဉာဏတတနာဝိသုဒ္ဓိကိုအဲ့ ဝိညာဉ်ကုဉ္ဉ်ဆိုင်ပြီးဆိုတဲ့သူတော်ကောင်းတယောက်ဒီဒါနနာတဒနာဝိသုဒ္ဓိတဲ့ပြည်စုံပြီဒါတဏှာဝိဒုက္ခကလွတ်မြောက်ဖို့ဒီကျင့်စဉ်ခုနှစ်ရပ်ကိုအစဉ်တိုင်းကျင့်ရမယ်လို့သဘောပေါက်ကြဖြစ်အဲ့တော့အဲ့တက်ကနေပြီးတော့ခုနနံပါတ်1ဖြစ်တဲ့တူတကကြီးတွေတူမကြီးတွေအနေနဲ့ဘုလူတရားဝင်ပါဆိုဒါနံပါတ်1ဖြစ်တဲ့ဇိတဝိသုဒ္ဓိတရားတရားတွေခံယူခြင်းတို့စောက်တည်နေနေဥပုဒါနေရဖြစ်တဲ့အခါကျတော့ ဒါကိုပါတိလာတွေတောင်းကျွန်တော်စောက်တည်တယ်လို့ဒုအခိုက်တိဒါတိလဝိတ္တုကိုဖြည့်ကျင်နေတာတိလဝိတ္တုကိုပြည့်စုံနေတယ်လို့ကျွန်တော်ပြောလို့ရဟောရနေတစင်တက်ပြီးသိတ္တဝိတ္တုဒီအပိုင်းမှာသမထကမ္မထာလေးကိုမိတို့ကဆက်လက်ပြီးတော့စူပါသုံးတတ်နိုင်ခဲ့ရင်ဒါစိတ်ရဝိတ္တုဒီဖြစ်ပြီးတော့ဥပ္ပဇာတသမารိအပ္ပလသမารိကမျိုးမျိုးရာတိတိုင်အောင်မများအထုတ်နိုင်ခဲ့ဆိုရင်အဲ့လိုစိတ်တဝိတ္တုဒီနဲ့ပြည့်စုံပြီဆိုတဲ့သူတော်ကောင်းပြောက်ကဒိဋ္ဌိဝိတ္တုဒီကိုကူးရဖြစ်တယ် အဲ့ဒိဋ္ဌိဝိသုဒ္ဓိပိုင်းမှာတော့ဦးဇင်းတို့ဒါယနေ့ဟောလက်စပေါ့လေနာမရူပပရိစေတာဉာဏ်လို့ခေါ်တယ်ဒီနေ့အပြင်ယုတ်တရားကိုသိသိချင်းရူပပရိကနန္တရားကိုသိသိချင်းနာမပရိကအဲယုတ်တရားကိုလည်းသိသိတတ်ပြီးနန္တရားကိုလည်းသိသိတတ်ပြီးဆိုတော့သူတော်ကောင်းတယောက်ကဘာတစ်စက်တက်လောက်ယုတ်နာနှစ်ပါးကိုပေါင်းပြီးတော့သိသိရအဲယုတ်နာနှစ်ပါးပေါင်းပြီးတော့သိသိပုံလေးကိုဒီနေ့နည်းနည်းလေးထပ်ပြီးတော့ဦးဇင်းတို့ဒီမှာပြောပြီးတော့ အတ္တမောဟတမစင်မိုင်းနဲ့တက္ကရာဒုတိပွားတဲ့အပိုင်းလေးကိုဒီနေ့တော့ဒီမှာဆက်ပြီးတော့ဟောကြားပြောကြားရအောင်အဲတော့ဦးဇင်းတို့ပြီးခဲ့တဲ့နှစ်ပတ်လောက်ကဇက်တိုက်ပေါ်လေဒီနာမရူပံပိတ်စီတာဉာဏ်ပိုင်းမှာသူတပြင်းနာကမတန်တဲ့ကြည့်ပုံလေးပြောခဲ့တာအဲ့လိုမျိုးယုတ်တရားကိုဟိုယုတ်ကမတန်ပိုင်းကဒါစနစ်တကျ6တော်တာပြည်တဲ့နှစ်ခုထားတာမှာသိကြည့်နိုင်ပြီဟောနန္တရားတွေကိုလည်းအထူးတူပဲ6တော်တာမှာဒွါရအလားသကုဒွါရမှာဖြစ်တဲ့နန္တရား ဝတိနဲ့သကုဒ္ဒရာဝတိသောရရာမှာဖြစ်တဲ့နန္ဒရာသောရရာဝတိမကနာဒရာဝတိဒေဝဒရာဝတိကာဒရာဝတိလောဒရာဝတိလို့ခေါ်တယ်ဒီဝတိစဉ်တွေကိုသူဘာရအလသိသိတတ်ပြီအဲ့လိုသိသိတတ်ပြီဆိုတဲ့သူတော်ကောင်းတယောက်ကဒါမိမိအိဇတ်တာမှာယုတ်တရားကိုသိသိလိုက်နန္ဒရာကိုသိသိလိုက်အဲ့လိုယုတ်တရားကိုသိသိလိုက်နန္ဒရာကိုသိသိလိုက်အဲ့လိုသိသိတဲ့အခါ ဒုတိယတက်တက်သိမ့်ကြည့်တယ်သိမ့်ကြည့်နိုင်ပြီနန္တရားတက်တက်သိမ့်ကြည့်တယ်သိမ့်ကြည့်နိုင်ပြီသိမ့်ကြည့်နိုင်ပြီဆိုဘယ်လိုလုပ်ရတော့ယုံနာနှစ်ပါးနည်းနဲ့ပြန်ပြီးတော့သွားရအဲ့တော့ယုံနာနှစ်ပါးနည်းနဲ့ပြန်သွားတဲ့အပိုင်းမှာတော့ဆိုကြပါစို့ဦးဇင်းတို့ဒီဇကုတော်တာကိုဒီကမြင်ကြည့်စိတ်ကလေးတစ်ခုခိုက်လို့ပြောကြအောင်ဆိုပြောကြမယ်ဆိုလို့ရှိရင်ဒီယုံနာနှစ်ပါးနည်းနဲ့သိမ့်ကြည့်တော့မယ်ဆိုတဲ့သူတော်ကောင်းကစောစောကဟိုရှိကဇုတက်တက်ကိုလည်းသိမ့်ကြည့်တတ်ပြီသိမ့်ကြည့်တတ်ပြီးသားဖြစ်ရမယ် ဟောနန္ဒနန္ဒတက်ကိုသိကြည့်မယ်လို့လည်းသိကြည့်ကြသိကြည့်ပြီးသားကြည့်ရမယ်ဒီနည်းအားဖြင့်ရူပပြိစေတာဉာဏ်ရပြီးသားကြည့်ရမယ်နာမပြိစေတာဉာဏ်ရပြီးသားကြည့်ရမယ်လို့ပြောချက်အဲလိုရူပပြိစေတာဉာဏ်နာမပြိစေတာဉာဏ်တွေကိုရရှိပြီးသားသူတော်ကောင်းကအခုယုံနာနှစ်ပါးနေနာမရူပပြိစေတာဉာဏ်ဆိုပြီးတော့ယုတ်ဒေနံတွေကိုဒါတခါတည်းပူးတွဲပြီးတော့သိကြည့်သွားတဲ့အပိုင်းအဲ့လိုယုတ်ဒေနံတွေကိုတခါတည်းပူးတွဲပြီးတော့သိကြည့်မယ်အပိုင်းမှာကြတော့မလိုရတော့ဆိုကြပါစို့ခု မြင်သိစိတ်ကလေးအခိုက်ကိုဆိုကြစို့မြင်သိစိတ်အခိုက်ဆိုတို့တကကြီးဒကမကြီးအခုဆိုကြပါစို့အခုဒီ screen ကိုကြည့်နေမယ်ဆိုဒါမြင်သိစိတ်ကလေးဖြစ်နေတရားတော်ကိုနာယူနေမယ်ဆိုရင်တော့ဇာတိစိတ်ကလေးဖြစ်နေမှာပေါ့အဲ့တော့အဲ့မြင်သိစိတ်ကလေးအပိုင်းဆိုကြစို့အဲ့မြင်သိစိတ်အပိုင်းမှာじゃဘာလို့ရတော့မြင်သိစိတ်အခိုက်ကလေးမှာမြင်သိစိတ်ဒီဦးဇင်းတို့ဒီပြေသောကာလမှာသူကမိယဝတ္ထုလို့ရှိရအဲ့တော့ဒီမြင်သိစိတ်ဒီဘယ်ကိုမိတော့ဝတ္ထုကိုမိတယ် ဟောဝိတုကိုမိတဲ့အခါကျတော့အဲ့ဝိတုရတော့ဦးဇင်းတို့တိတိကျကျခွဲပြောတာလားဇကုဝိတုပေါ့ဇကုဝိတုကိုမိတယ်အဲ့ဇကုဝိတုကတော့သူကဇကုဝိတုတကူလေးဖြစ်နိုင်သလားဆိုပြီးဒီလိုသိကြည့်တဲ့အခါသူတကူလေးမဖြစ်နိုင်သူနဲ့တခါလေတွဲပြီးတော့ဒါမျက်စိမှာဆိုတာတမာရရုပ်လို့ခေါ်တဲ့ဒါ63မျိုးသောယုတ်တရားတွေကြည့်အဲ63ယုတ်63မျိုးသောယုတ်တရားတွေရှိတယ်နောက်ခုဆိုကြပါတော့မြင့်တိရဲ့ယူတဲ့အတွက်အာယုံယူတဲ့ရူပါယုံတွေရှိတယ် အဲရူပယုံနဲ့ဒီစကုဝတ္ထုနဲ့တကွာဆိုဒီတတမာရလို့ခေါ်တယ်ဒီယုတ်တရားတွေကဒါရူပခန္ဓာဘယ်လိုသိသိရအပြီးတဲ့အခါကျတော့ခုမြင့်တိတ်ခိုက်ကလေးပေါ့မြင့်တိတ်ခိုက်လေးမှာဆိုရင်အဲမြင့်တိတ်ခိုက်မှာသူမြင့်တိတ်နဲ့ရှင်တွဲပြီးတော့ဖြစ်ပေါ်သွားတယ်ဒါဝေဒနာခံစားမှုဝေဒနာပေါ့မြင့်တိတ်ခိုက်မှာတော့ဒါဥပ္ပခဝေဒနာပေါ့အဲခံစားမှုဝေဒနာလေးကဝေဒခန္ဓာသူအာယုံကိုမှတ်သားမှုသဘောလေးကသိဉ္ဇခန္ဓာ ဒုဝေနာတင်ညာမှာကျွနဲ့ကြံတဲ့စိတ္တိ၅လုံးကဒါသင်္ခါရခန္ဓာဒီမြင့်တိတိခန္ဓာကိုစိတ္တိကနေတော့အဲ့ဒါကသင်္ခါရခန္ဓာပြီးတော့ဒီမြင့်တိတိကလေးကဒါဝိညာဉ်ရဲ့ခန္ဓာအဲ့ဒီလိုခန္ဓာ၅ပါးယုံနဲ့နှစ်ပါးနီးတနည်းအားဖြင့်ခန္ဓာ၅ပါးနီးအဲ့လိုသူကရှုသွားရတယ်အဲ့တော့ယုံနဲ့နှစ်ပါးလေးနဲ့ရှုရှုမယ်ဆိုခုနအာယုံနဲ့ခုနမိယာဝတ္ထုယုတ်တွေကဒါယုတ်တရားအဖြစ်နဲ့သိကြည့်ရနောက်တစ်ခါဒီစကုဝိညာဉ်စိတ်မြင့်တိတိနဲ့တကွာအရှင်မောရှင်မဲ့နန္တရားတွေကတော့ စင်ပေါ်စင်မဲ့စေတသိက်တွေကတော့ဒါနန္တရားအဲ့တော့အဲ့နေရာမှာအားလုံးတော့ဒီမှာမခွဲဘူးခန္ဓာငါးပါးမခွဲဘူးဆိုလည်းပဲဆိုကြပါဘူးမြတိတိတွေကတော့စင်ပေါ်စင်မဲ့စေတသိက်တွေကအာယုကိုညွတ်တတ်တော့ကြောင့်ဒါမမတတိနာမဆိုတဲ့အာယုကိုညွတ်တတ်တဲ့သဘောကြောင့်ဒါနန္တရားအဲဒါမှမဟုတ်ခန္ဓာငါးပါးနည်းနဲ့ပြန်ခွဲကြည့်လို့ဆိုစောစောကပြောသလိုပေါ့အဲ့ဒါခန္ဓာငါးပါးနည်းနဲ့ဆိုရင်ဒုက္ခမှာဖြစ်တဲ့ဝေဒနာကဝေဒနာခန္ဓာ၊ပညာကပညာခန္ဓာဝေဒနာတင်ညာမှာကျွင်းတဲ့စိတ္တိတွေကသင်္ခါရခန္ဓာ မြင့်တိတေကလေးကဝိညာဉ်နဲ့ပတ်တယ်ဒီလိုမျိုးသူကဒွါရအလိုက်ရှုသွားကြာကြာတိတဲ့ခိုင်မှာလည်းတို့သူပဲရှုသွားလို့ရှိရင်အဲ့ဒါဒွါရတိုင်းဒွါရတိုင်းမှာတခါလေကြစ်ပေါ်သွားတဲ့အနန္တရားတွေကိုယုံနဲ့နှစ်ပါးနီးတခါလေတောက်ဆောက်ခံသိကြည့်သွားလို့ရတယ်အဲ့လိုသိကြည့်သွားရင်တော့ဒါနာမရူပပရိသေဒဉာဏ်ဒါမိမိတို့ခန္ဓာမှာဖြစ်ပြီးပြောလို့ရတယ်အဲ့တော့အစ္စဒကိုရှုရင်အစ္စဒတွေပြီးသလားဆိုတော့အစ္စဒတွေရှုနေရင်လည်းပဲဥဒ္ဒနာကမိနေဆိုတဲ့ ဒါမဲ့ညာကုမပေါ်နိုင်မပေါ်နိုင်တဲ့အတွက်ကြောင့်မလုပ်ရတော့ဘူးဗိဒ္ဓကိုကြောင်းရှိရဒီနံကမ္မဋ္ဌာန်းမိုင်းနေမှာတွေကယုတ်ကမ္မဋ္ဌာန်းမိုင်းနံကမ္မဋ္ဌာန်းမိုင်းကိုခေါ်တဲ့တနည်းအားဖြင့်ဒီဒိဋ္ဌိဝိတ္တုဒီစက္ခန်းမှာပဲကမိမိတို့ကအစ္စဒဗိဒ္ဓကိုရှုသွားကြ။ဘာကြောင့်ရှုသွားလဲဆိုတော့အခုဒီဘက်မှာအစ္စဒတက်တက်ပဲရှုမယ်။အစ္စဒတက်တက်ပဲရှုခဲ့မယ်။ဟိုဝိပဿနာဘိုင်းပေါ့။မကမကဉာဏတတနာဝိတ္တုဒီဘိုင်းရောက်လာလို့ဝိပဿနာရှုဘသုံးတတ်မယ်ဆိုတဲ့အခါကျမှကိုကဗိဒ္ဓပါရှုနေတယ်ဆိုအဲ့ကြတော့ ဒါအစင်ကမပြေဘူးမပြေတဲ့အတွက်ကြောင့်ဘာလို့ရလဲဒီအပိုင်းမှာလည်းကကိုကအိဇဒလည်းရှူရဇိဒကိုလည်းရှူသွားရအဲ့တော့ဟုတ်တော့ကဦးဇင်းတို့ယုတ်ကမ္မတန်ပိုင်းမှာလည်းဒီပိုင်းလေးတွေနဲ့ပတ်သက်လို့ဦးဇင်းတို့ပြောခဲ့ပြီးတဲ့ချင်းနေအဲ့တော့ဗိဒကိုလည်းပြောင်းပြောင်းရှူရအခုဒီနာကမ္မတန်ပိုင်းရောက်လာတော့လည်းသူ့တူပဲအိဇဒရှူလိုက်ဗိဒရှူလိုက်အခုလိုယုံနံနှစ်ပါးနည်းနဲ့သွားတဲ့အခါမှာလည်းအိဇဒယုံနံကိုရှူလိုက်ဗိဒယုံနံကိုရှူလိုက်သို့တော့အဲ့ဗိဒယုံနံကိုရှူတဲ့အပိုင်းမှာတော့သူကပုဂ္ဂိုလ်တ attva အမေနဲ့တော့ဘသူက ဒါဟင်ဒီတွေဘသူကကြာတိတွေစသည်ရတယ်ဒီလိုမျိုးတော့ပုံကူကိုခေါ်ကြပြီးတော့မရှိဘူးဗိဓာချင်းတူတဲ့အတွက်ကြောင့်ဒါတူညီတဲ့အတွက်ကြောင့်အားလုံးကိုပေါင်းပြီးတော့ရှိတဲ့သဘောနဲ့ပဲဒါဟိုဓာရအလိုက်ရှိသွားတယ်အဲ့လိုရှိသွားလို့ချင်းအတ္တတာကိုလည်းရှိတတ်သွားပြီဗိဓာကိုလည်းရှိတတ်သွားပြီတဏ္ဍနှစ်ရက်လုံးမှာဒါယုံနဲ့နှစ်ပါးနည်းနဲ့ဒါမိမိတို့ကရှိတတ်သွားပြီလို့သူတော်ကောင်းကိုဦးဇင်းတို့ဒိဋ္ဌိဝိတ္တုစကံအရာ ရုပ်တွေနာမ်တွေကိုကွဲကွဲပြားပြားနဲ့သိပြီလို့ပြောလို့ရတယ်။အဲ့တော့ဒီနေရာမှာဦးဇင်းတို့ဗာပြောချင်လို့ဆိုတော့ဒီနေရာမှာအရေးကြီးတာပေါ့။အရေးတဲ့ဆိုတော့ဦးဇင်းတို့ပြောစရာကတော့ဟိုအပိုင်းအနေနဲ့နှကန်းလောက်တော့ခွဲထားတာ။နှကန်းလောက်ခွဲပြီးပြောမယ်ဆိုတော့ဒီတက္ကရာဒိဋ္ဌိဘိုင်းနဲ့အတ္တမောဟသံသင်ဘိုင်းသံသင်ဘိုင်းဒီနှစ်ချက်ကလေးကိုခွဲပြောဖို့တော့ဒီနေ့ဒါရည်ရွယ်ထား။ရည်ရွယ်ထားတော့ဘယ်ကစပြောမလဲဆိုတော့ဒီသံသင်ဘိုင်းလေးကိုတော့စပြောပြောမယ်လို့ဒီလို စိတ်ကူးထားတာပေါ့နော်အဲ့တော့ဒီတံပစင်ပိုင်းအနေနဲ့ကြားတဲ့အခါကျတော့ဦးဇင်းတို့ဟိုးတို့တကကြီးတွေဒကမာကြီးတွေဟိုအတ္တမောဟတံပစင်ကိုစပြီးနည်းနည်းပြန်ကောက်ပြောကြရအတ္တမောဟတံပစင်ရဲ့သဘောကတော့တံမောဟဆိုတာဟိုတွေ့တွေ့ဝီဝီဖြစ်တာအတ္တမောဟဆိုတော့မတွေ့မဝေတာပေါ့နော်အတ္တပစင်ဆိုတော့ဒါကိုကိုပြပြသိတာအဲ့တော့ဒီပရမတ္တတရားတွေအပေါ်မှာတွေ့တွေ့ဝေဝေမရှိဘူးမတွေ့မူဘဲနဲ့သိနေခြင်းကို ဒါအတ္တမောဟသံစဉ်ဉဏ်သံစဉ်ပိုင်းကိုခေါ်တာအဲ့ဒီပိုင်းလေးနဲ့ပတ်သက်လို့ဦးဇင်းတို့ဒါခုလိုရုပ်တည်ဉာဏ်တွေကိုသိပြီးတဲ့သူတော်ကောင်းတယောက်အဲ့ကြမှာသူကခုနပြောတဲ့အတ္တမောဟဘုံမိလို့ခေါ်တယ်အဲ့မှာမတူမူဝေနဲ့သိရဆိုတဲ့အပိုင်းကိုစပြီးတော့ရောက်တယ်အဲ့ကြမှာနောက်တစ်ခါနာမရူပဏံယာထာဝတတ္တနံဆိုပြီးတော့အဲ့နံယုံနံနှစ်ပါးပေါ့ ဟိုနန္ဒေယုတ်တရားနန္တရားဆိုတဲ့အဲယုတ်နံနှစ်ပါးအပေါ်မှာယထာဘူတဉာဏ်ပေါ့ပုတ်တိုင်းမှန်စွာဖြစ်တယ်ဆိုတဲ့ယထာဘူတဉာဏ်ရဘလို့ယထာဘူတဉာဏ်ရလေဆိုတဲ့အခါဒီရှေ့ရှေ့ကတော့ပေါ့ဒီမှာဆိုကြပါစို့သွားတယ်ဆိုရင်ငါသွားတယ်ထိုင်တယ်ဆိုရင်ငါထိုင်တယ်ပေါ့ဒီလိုမျိုး အခုဒီမှာကျတော့ဒီအတ္တမောဟတံပင်လေးနဲ့ကပ်ပြီးတော့ပြောကြမယ်ဆိုတော့ဒကာကြီးတွေဒီမှာကြီးတို့မာတိကန္နာသုတ်ပိုင်းလေးကိုပြန်ပြီးတော့အရင်အဲ့ဒီတံပင်ပိုင်းလေးကိုနည်းနည်းပြန်သွားကြရအောင်အဲ့တော့ဒီရိယပဋ္ဌာပန်းနဲ့ပေါ့နော်တံပင်နာပပပိုင်းအဲ့ပိုင်းမှာဆိုကြပါစို့ကိစ္စတော်ဝါကိစ္စမိတိပါဇာနာတိတိတော်ဝါတိတော်မိတိပါဇာနာတိနိဒေနောဝါနိတိတော်ဝါတိတော်မိတိပါဇာနာတိနိဒေနောဝါနိဒေနော မိတေနောမိတိပဇာနတိတရားနောဝါတရားနောမိတိပဇာနတိဆိုတဲ့အတိုင်းလေအရိယပဋ္ဌာအပိုင်းနောက်ဒီဘက်မှာဦးဇင်းတို့ဗိက္ခဏိသိက္ခဏိဓမ္မဒါနာကာရီဟောတိအာလောကိတေဝိလောကိတေဓမ္မဒါနာကာရီဟောတိဆိုတဲ့ဒီအပိုင်းတွေအဲ့ဒီပိုင်းတွေမှာကအခုဒီယုတ်ဉာဏ်တွေကိုသိသွားပြီဆိုတဲ့သူတော်ကောင်းတယောက်အဲ့ယုတ်ဉာဏ်တွေကိုသိသွားပြီဆိုတဲ့အခါကျမှအခုဒီစုခွက်တွေကပုံပြီးတော့စုရတဲ့အခါမှာအသက်ဝင်လာစုရတဲ့အခါမှာအသက်ဝင်အဲ့တော့ဒကာကြီးတွေဒကာမကြီးတွေ ဒီယုတ်တရားဉာဏ်တရားတွေကိုမိမိတို့ကရှေ့ကမတည်သေးဘူးမမြင်သေးဘူးဆိုတာအဲ့ဒီမမြင်မတည်သေးခင်မမြင်သေးခင်မှာတော့ဖြစ်တော့သွားတယ်ဆိုလည်းပဲငါသွားတယ်သူသွားတယ်စသည်အပြင်ဒကာကြီးတွေဒကာမကြီးတွေဒါတတဝါအနေနဲ့မြင်မနေဘူးလားတတဝါအနေနဲ့မြင်ပါတယ်ခင်ဗျာအဲ့တော့ဒကာကြီးတွေဒကာမကြီးတွေကုကုကိုပေါ့လေဒါပြန်ပြီးတော့ ဟောအခုသွားနေတယ်ဆိုလို့ရှိရင်ငါသွားနေတာဟုတ်သလားဟောဒီပုံရတော့ဒါဦးဇင်းတို့ဒီဟိုယုတ်တရားနန္တရားကိုမစုဘူးဆိုရင်တေးကြတာပေါ့ယုတ်တရားနန္တရားကိုစုဘူးနေတဲ့သူတော်ကောင်းတော်မှာပဲအဲတတိမထားလို့ရှိရင်သွားရင်သွားနေတယ်စားရင်စားနေတယ်ဒါငါဆိုတဲ့ဟာကတက်ကာယကမပြောက်ချင်အဲ့တော့ဒီတမ္ပတင်ပိုင်းမှာလည်းတို့တူပဲခုနဗိက္ခဏိပြိက္ခဏိသမသာနာကာရီဟောဒီဟာရှိသူတက်တယ်နောက်သူသွားတယ် ဒီအပိုင်းနေမှာလေးပဲခုနပြောတဲ့အတိုင်းသူကဦးဇင်းတို့ဘယ်လိုပြောရမလဲဆိုတော့ဒီတတ္တတင်ညာကမကွာဘူးတတ္တတင်ညာကမကွာဘူးသို့တော့အခုဒီယုံနယ်နှစ်ပါးကိုတကယ်အစ္စတကိုဗိဒါကိုသိပြီဆိုတော့သူတော်ကောင်းတယောက်အနေနဲ့ကတော့အဲ့ဒီမှာဗိက္ခံတွေပြိက္ခံတွေအရှိကိုတင်မယ်နောက်ကိုသွားမယ်နောက်ကိုစုံမယ်ဆိုတဲ့အခါဒါရှိလို့ရတယ် ကျွလို့ရပြီဆိုတဲ့အပိုင်းကတော့ဘယ်လိုရှိမလို့ရှိဖို့ယူနေလေးနဲ့ပတ်သက်တော့ဦးဇင်းတို့ဒီမှာခုနာမ်ကိုသိထားတဲ့အခါကျတော့ဒီသွားခြင်းနဲ့စိတ်ကိုအရင်ဆုံးပေါ့ဒီမှာရှေ့ကိုသွားမယ်ဆိုကြဆိုရှေ့ကိုသွားမယ်ဆိုလို့ချင်းအဲ့သွားခြင်းနဲ့စိတ်ကိုအရင်ဆုံးတော့မိမိကရှုတတ်ရသွားခြင်းနဲ့စိတ်ကိုမရှုတတ်ပြန်ရင်လည်းပဲဒါကသွားခြင်းနဲ့စိတ်ကြောင့်ဖြစ်တဲ့စိတ်ဓာတ်ရုပ်တွေကတရားဆောင်သွားမှုကိုနားလည်မှာပေါ့အဲ့တော့အဲ့လိုပေါ့ဒီမှာဆိုကြပါစို့ဒီနာကမနာပိုင်းမှာမိမိကစနစ်တကျရှုတတ်ထားတယ်ရှုတတ်ထားတဲ့အခါကျတော့အခု သွားတော့မယ်ဒီနေရာလေးမှာတတိပေါ့ခဏတော့သွားတော့မယ်ဆိုရင်မသွားခင်လေးမှာခဏလေးခြေတုံးရက်တနေရာလေးမှာပေါ့မသွားခင်မှာခြေတုံးလေးရက်ရက်ပြီးတော့ဒီမာရီလေးထူတော့ထူတော့မိတဲ့ခါကျဒီနံကမန်းရှူရဲ့တော့ရုပ်ကမန်းကလည်းမတော်တာမဆောင်ရှူအောင်ပါလေအဲရုပ်ကမန်းလေးကိုရှူရှူပြီးတဲ့ခါကျဒီအဲနှလုံးရင်ရှိရာဟရိယဝတ္ထုကိုဒါတနည်းအားဖြင့်ဘုံမနောကြီးကိုတင်ကြည့်တာတင်ကြည့်တာပြီးအဲ့မှာလန့်ကြည့်လိုက်ဆိုပြီးတွားကျင်နေဆိုတဲ့စိတ်ဖြစ်နေတယ်ဆိုကြဆိုရှေ့ကိုလန့်မင်း အဲသွားခြင်းနဲ့စိတ်ဖြစ်နေတဲ့အခိုက်ကလေးကိုမိမိကအာယုံယူတာအာယုံယူထားပြီးတဲ့အဲသွားခြင်းနဲ့စိတ်ကြောင့်အဲစိတ္တယုတ်ကြီးဖြစ်နေပုံကိုလည်းမိမိကမြင်အောင်ကြည့်အဲမြင်အောင်ကြည့်လို့ရှိရင်အဲ့ဒီမှာသွားခြင်းနဲ့စိတ်ကြောင့်ဒါသွားတယ်ဆိုတာဒါကခက်ဟိုကျင်းကျင်းလေးအရင်ကိုပြောကြတာပေါ့ဒါကျင်းကျင်းလေးပြောတဲ့ကအဲသွားခြင်းနဲ့စိတ်ဖြစ်နေတယ်သွားခြင်းနဲ့စိတ်ဖြစ်နေတယ်အဲသွားခြင်းနဲ့စိတ်ကြောင့်ဒါသွားတယ်အဲသွားတဲ့အပိုင်းမှာထပ်ပြီးတော့သူ့တဲ့တစင်းချင်းဟိုထပ်ပြီးတော့တခါတည်းဦးဇင်းတို့ခွဲချမ်းစိတ်ကြကြအောင်မင်းဆိုလို့ရှိရင်အဲ့ဒီမှာ သွားကျင်တဲ့အခိုင်မှာသွားလိုက်ပြီဆိုကြလို့ကျွန်တော်သွားလိုက်တဲ့အခါကျတော့ဦးဇင်းတို့အဲ့ဒီမှာဒီ6ချက်ပေါ့နော်အဲ6ချက်ကိုမိမိကနားလည်ရအဲ့ဒါဘာလဲဆိုတော့ကျွန်တော်ဦးဇင်းတို့ကြွဆောင်လွယ်လွတ်ချပြီဆိုတဲ့ဒီ6ချက်ပေါ့အဲဒီ6ချက်အတိုင်းရှုသွားရရှုသွားတဲ့အခါကျတော့ဒီစရှုကကယောဂီအနေနဲ့တော့ဒါတွေကအင်မတန်ဟိုနည်းနည်းတွေတိမ်မွေးတွေအဲအဲ့တော့ဖြည်းဖြည်းချင်းဖြည်းချင်းရှုရ ဖြည်းဖြည်းချင်းလေးချင်းရှူတဲ့အခါကျတော့သူကြောက်ပါဆိုခဏလိုပေါ့ဈဉ္ဉံတစ်ခုလေးတစ်ခုမှဒါရက်နေတယ်ရက်ပြီးတော့တမာရီထူထပ်ပြီးတော့စသွားပြီဒီသွားခြင်းရဲ့စိတ်ကြောင့်ဒီစိတ်တ္တဘာရောတတ်ပေါ့ဥဆောင်တဲ့ဒီယုတ်တရားတွေကဖြစ်ပုံကိုမိမိကတခါတဲ့တောက်လျှောက်ဒါဟိုရှုပွားနေကြအဲ့လိုရှုပွားနေပြီးတဲ့ခါကျဆိုကြပါစို့ဒီဥဒ္ဒရဏလို့ခေါ်တဲ့ကြွပြီဆိုကြပါစို့ဘယ်ခြေနဲ့ညာခြေကိုအမညာခြေလေးကြွလိုက်ပြီဆိုကြစို့ညာခြေလေးကြွလိုက်တဲ့အခါဖြစ်သွားပုံ အဲ့မှလည်းပဲငါဆိုတာရှာလို့မတွေ့ဘူးသွားခြင်းတဲ့စိတ်ကကြွသွားတဲ့ခြေလမ်းပေါ်ကိုကမတော်ဘူးလမ်းတော်မယ်ဆိုကြွကြွလိုက်တယ်ပေါ့အဲ့မှဒီစိတ္တရုပ်ဥဆောင်နေဒါရုပ်တရားတွေဖြစ်နေတယ်အဲ့မှာတော့ဦးဇင်းတို့စိတ္တရုပ်ကဒီညမှာသူကဗราဏဖြစ်ပြီးတော့ကျန်တဲ့ဟိုကမ္မဇယုတ်ဥဒ္ဒယုတ်အာရဒယုတ်တွေကတော့ဒီညမှာကျတော့အပ္ပဒါနာပေါ့သူကဟိုအဓိကပြဋ္ဌာန်းထားတာမဟုတ်ဘူးအတူတော့ဒါဒီအခိုက်ကိုပြောတာပေါ့ အဲ့တော့ဒီအခိုက်လေးကိုကြည့်မယ်အခုသွားခါစားအခိုက်ကိုကြည့်မယ်ဆိုလို့ချင်းအဲ့ဒီဒီစေတယုတ်ကပဒါနဖြစ်နေရင်အပြည့်ရကစေတဝါယုတ်တဥဆောင်လဲပေါ့ဝါယုတ်တဥဆောင်လဲစေတယုတ်ကဒါပဒါနပြဋ္ဌာန်းတဲ့ယုတ်အဲကျန်တဲ့ယုတ်တရားတွေကတော့အပဒါနဟိုအဓိကမပြဋ္ဌာန်းတဲ့ယုတ်ပေါ့နော်ဒါလို့တော့မိမိကနားလေရအဲ့တော့တနည်းအားဖြင့်ပြောမှဆိုတည်ဆောင်တတ်တဲ့ယုံနဲ့အတည်ဆောင်ခံရတဲ့ယုံဒီလိုလေးပဲကိုကခွဲပြီးကြားပြီးတော့နားလည်လို့ရအဲ့တော့တည်ဆောင်တတ်တဲ့ယုံနဲ့တည်ဆောင်ခံရတဲ့ယုတ်ဒီဒါ ဟိုခွဲခြားလို့တော့မရခွဲခြားလို့တော့မရအဲတိုးတော့ခွဲခြားလို့မရပြီမယ်ပေါ့ခွဲပြီးတော့တော့နားလဲရမယ်ပေါ့အဲ့တော့ဆိုကြပါစို့ဦးဇင်းတို့ဟိုဥမာလေးတစ်ခုထင်ရှားအောင်ပြောရင်ဘုတုံးကလည်းပြောပြတာရှိတယ်ဟိုဦးဇင်းတို့စိုင်းထန်းလာတဲ့လူတယောက်စိုင်းထန်းလာတဲ့လူတယောက်ဆိုရင်စိုင်းလူကတာထန်းတဲ့ပုံပေါ့ဟိုနောက်တက်ကစိုင်းကထန်းခံရတာအဲ့တော့ဆိုကြပါစို့လူတယောက်စိုင်းထန်းလာတာကိုလန့်ကြည့်လို့ရှိရင်အဲ့လူကိုကိုခုန တည်ဆောင်နေတဲ့လူကိုလည်းတွေ့တယ်လို့အဲ့တည်ဆောင်ခံရတဲ့ဒီဆန်အိတ်ကိုလည်းမြင်နေရတာသူပုံစံတိုင်းပဲအခုဒီအပိုင်းမှာကိုကိုကသွားခြင်းတဲ့စိတ်ကြောင့်အဲဒါစိတ္တရုပ်တွေဖြစ်နေတယ်ဒီဝါယောဓာတ်လွန်ကဲနေတဲ့ဒီစိတ္တရုပ်တွေကတည်ဆောင်တတ်တဲ့ရုပ်။အော်ကျန်တဲ့ရုပ်တရားတွေကအတည်ဆောင်ခံရတဲ့ရုပ်တရားအနေနဲ့လည်းမိမိကဖွဲ့ခြားပြီးသိရဖြစ်တယ် အဲ့တော့ဆိုကြပါစို့ဒါကစေတသယုတ်ဖြစ်ပုံကိုတစားမမှန်မိမိကယူပါမယ်စေတသယုတ်နဲ့တကွကျန်တဲ့ဒီအပဒါနာပေါ့မပြတ်တဲ့ယုတ်ပြီးဖြစ်နေပုံကိုလည်းမိမိကအဲ့မှာတောက်လျှောက်သိလာအဲ့လိုသိနေရင်းနဲ့မှာပဲဒီဆိုကြပါစို့ကိုကြွသွားပြီပေါ့ကြွတဲ့အခိုင်မှာဒါဖြစ်သွားတဲ့ယုတ်တွေကိုကိုကမြင်သွားကြွပြီးတဲ့အခါကျဘာဖြစ်လို့အတိဟရဏအတိဟရဏဆိုတဲ့အခါကျဆောင်းတာပေါ့ဆောင်းတာဆိုတာကတော့ဆိုကြပါစို့ဦးဇင်းတို့ခြေောက်နှစ်ဖက်ကဟို ဟိုခြေလမ်းလှမ်းနေတယ်ဆိုရင်ရှစ်တစ်ဖက်နောက်တစ်ဖက်လှမ်းပါလှမ်းတဲ့အခါမှာဆိုကြပါစို့ဒီနောက်ခြေတော့ညာဘက်ခြေတော့ဆိုကြလို့ညာဘက်ခြေတော့ကပထမဦးဆုံးကြွတယ်ကြွပြီးတော့ဆောင်းတယ်ဆိုတာကဒီဘယ်ဘက်ခြေတော့ရှိသည့်တိုင်အောင်ပေါ့ရောက်သည့်တိုင်အောင်ကိုဆောင်းတယ်လို့ခေါ်တာအဲ့ဆောင်းလိုက်မှလည်းပဲဆောင်းလိုက်မှဖြစ်သွားတယ်ဆိုပြရဟောဒါကိုကိုကသိရအဲ့မှာဖြစ်နေတဲ့နံအဲ့မှာဖြစ်နေတဲ့ရုပ်အဲ့ခိုင်မှာဖြစ်နေတဲ့ရုပ်ဒါကိုမိမိကသိရပြီးတဲ့အခါကျတော့ဝီတိဟရဏဝီတိဟရဏဆိုတဲ့ကျတော့သူကလွှဲတယ်လို့ခေါ်တာအဲ့တော့ခြေတော့ကလေးကိုဒီလို ဟိုနောက်ကနေပြီးတော့ဆောင်းလိုက်တယ်ရှစ်ချောက်တိဒါမဲ့ဒါကဟိုခြေပြေးသွားနေလို့ဟိုတကယ်သွားတဲ့အခါမှာဒလိုပြီးသွားပါလို့ရှစ်ဆက်ပြီးတော့လမ်းမအောင်လမ်းတဲ့အခါမှာဒီခြေောက်ကိုကျော်သွားတဲ့အတီကိုဒါဝိတိဟရဏလွှဲလိုက်တယ်လို့ခေါ်တာပေါ့ရှေ့ကိုလွှဲအဲ့ခိုင်မှာလည်းပဲဖြစ်သွားတယ်ဒီယုတ်တရားနန္တရားဒါကိုမိမိကသိရပြီးတဲ့အခါကျတော့ဘောတိဇနာဘောတိဇနာဆိုတာကတော့လွတ်လိုက်လွတ်လိုက်တယ်ဆိုတာကခုနစောင်းထားတယ် လွှဲထားတယ်ဆိုတာကနေပြီးတော့လုံးလုံးဟိုအရှိန်ကိုချလိုက်တာပေါ့နော်အဲအရှိန်ကိုလွတ်လိုက်တာအဲ့ဒီခါမှာဒါအဲ့ခိုင်မှာဖြစ်တဲ့ယုတ်တရားပြီးတဲ့အခါကျတော့မှတဏိခိပနတန်ငနိခိပနဆိုဒီနာမှာချလိုက်ပြီဟိုဆိုကြပါစို့ဦးဇင်းတို့ဒီကိုကကျမ်းမြင့်မော်ကိုဇင်းညံရှောင်းလေးပဲဆိုကြတော့အဲ့ကျမ်းမြင့်မော်ကိုချလိုက်မြေစုမြေပေါ်ကိုချလိုက်အဲချလိုက်တဲ့အခါကျပြီးတဲ့အခါကျတော့ ဒါဟိုပထမဒီထိနေပြီထိနေပြီးတဲ့အခါကျမှဟမ်တဏိရုဇဏသူကျတော့လုံးလုံးလေးသွားပါလို့ထိညင်းလိုက်သူ့ပုံမှာခန္ဓာကိုယ်ဝိတ်လေးပါသွားပြီပေါ့နော်ခန္ဓာကိုယ်ဝိတ်လေးပါအဲ့ဒီခိုက်ဒီတွေကိုတောက်လျှောက်သူကရှူရအဲ့ဒါဆိုလို့ရှိရင်ဒါသွားတဲ့အခိုက်မှာရုပ်တရားနံတရားကိုရှူပွားတဲ့အနေနဲ့အတန်ပေါ်မှာမတူတော့ဘာဘူးမတူတာတော့ပြီးတော့ခဏငါသွားတယ်သူသွားတယ်ဆိုတဲ့ဒီလိုမျိုးမောဟ မအူးစီတော့ဘူးတနည်းအားဖြင့်ဒီဉာဏ်ပညာပေါ့နော်ယုံဉာဏ်ကိုသိတဲ့ဒါနာမတုပ္ပဆိုတဲ့ဉာဏ်ပေါ့နာမတုပ္ပပိစိတာဉာဏ်ဆိုတဲ့ဒီနာမတုပ္ပပိစိတာဉာဏ်ကအူးစီအဲ့လိုမျိုးနဲ့ဒီတမ္ပဇင်ပိုင်းတွေမှာတောက်လျှောက်ပေါ့ဦးဇင်းတို့ဒါရှိကိုသွားမယ်နောက်ကိုသွားမယ်အကုန်လုံးကိုဒီပုံစံတိုင်းနဲ့အမိတို့ပါရှိရအောင်အဲ့လိုရှုလာလို့ရှိရင်ဒီကကြီးတွေတုံးမကြီးဘာဖြစ်လာလဲတပြေးပြေးနဲ့များများလေးရှုရှုရှုရှုတဲ့ဉာဏ်ကိုတော့ကိုကရှုတဲ့အချိန်လေးကိုတော့များများအားထုတ်ရှုပါများလာလို့ရှိရင် ရှုနေကိုင်းမှာဟိုရှုနေကြီးနဲ့တပြည့်ပြည့်နဲ့အဲ့အရှင်ကကောင်းလာပြီဆိုရင်အဲ့ဒီမှာပုဂ္ဂိုလ်တ attva ကတပြည့်ပြည့်နဲ့ပျောက်လာဝိရဏပြောင်းစရှုကစားမှာတော့ဉာဏ်ပညာရရှုနေရပြီမဲ့ဒီငွေရင်တင်ညာဟောင်းကလည်းရှိနေသေးတော့ငါဆိုတဲ့တင်ညာတ attva ဆိုတဲ့တင်ညာကဟိုလုံးလုံးကြီးပျောက်မလို့ဒါပေမဲ့ဒီရှုအားရှုဉာဏ်ကကောင်းလာပြီဆိုရင်တော့အဲ့မှာကျတော့ဘာဖြစ်လာတော့ဒါမတွေ့ဝေတော့ဘူးအမြဲတမ်းလို့တော့ဒါတမ္မောဟအတမ္မောဟဖြစ်နေပြီ တနည်းအားဖြင့်တူတူဝေမရှိတော့ဘဲနဲ့အတန်မောဟမတွေးမွေပဲနဲ့ကိုဒီယုတ်တရားနန္တရားယုတ်တရားနန္တရားဒီလိုသိအဲ့လိုသိတဲ့အခါကျမှဒီတတ္တတင်ညာကြီးကိုခွာနိုင်မှာပေါ့အဲ့လိုဦးဇင်းတို့နားလဲရအဲ့တော့ဒီအပိုင်းလေးတွေကတော့တကယ်ရှုရတဲ့အပိုင်းမှာဟိုအသေးလဲစိတ်တယ်လို့အင်မတန်မှလည်းယောဂီသူတော်ကောင်းတွေကဒီဘက်ရောက်လာရင်တော့ဟိုကြည်နေရတယ်တကယ်ကိုဟိုနှစ်သက်ဝမ်းမြောက်ကြတယ်အဲ့ညမှာဖြစ်တဲ့ပီတိကတော့ဟိုဘာနဲ့မှလည်းပဲ ဟိုတိုင်းတာလို့မရဘူးပေါ့ရှိရှိကမိမိဆိုကြပါစို့တရားဘာဝနာတွေကိုစအထုတ်ခဲ့တော့ငါလည်းပဲဒါသမထပိုင်းဆိုတဲ့သမထပိုင်းရုပ်သိမ့်ကြီးတဲ့ပိုင်းဉာဏ်သိမ့်ကြီးတဲ့ပိုင်းမှာလည်းဒီလိုကျင့်တဲ့နှစ်သက်မှုတွေဖြစ်ခဲ့အဲလိုကျင့်တဲ့နှစ်သက်မှုတွေနဲ့နိုင်စာမယ်ဆိုဒီအပိုင်းကိုရောက်လာတဲ့ကျင့်တဲ့နှစ်သက်မှုကတော့အဲ့ရှိရှိကကျင့်တဲ့နှစ်သက်မှုတွေနဲ့တိုင်းစာနိုင်စာလို့မရအင်မတန်ကိုကျင့်တဲ့စီအကောင်းအဲအဲ့ဘိုင်းရောက်လာလို့ရှိရင်ယောဂီသူတော်ကောင်းတွေကသရာတရားတွေတော်တော်ကြီးကူအဲ့ကြတော့သရာတရားတွေခိုင်မာလာတယ် ဒါတရားတွေခိုင်မာလားသို့တော့လွယ်သလားလွယ်သလားဆိုတဲ့အပိုင်းကိုပြန်ပြောတဲ့အခါကျတော့ဒကာကြီးတွေဒကာမကြီးလွယ်ပါမလားမလွယ်ပါဘူးခင်ဗျာဒါပေမဲ့ရှုမရဘူးလားလို့မေးတော့ကောရှုတော့ရနိုင်ပါတယ်ခင်ဗျာရှုလို့တော့လေရနိုင်တယ်ရှုမရတော့တာတော့ရှုမရနိုင်တော့အောင်ဒါခက်ခဲနေတယ်လို့ဘယ်လိုပြောချင်တာလဲသို့တော့လွယ်လွယ်လေးတော့မဖြစ်ဘူးလို့ဒီလိုလေးနားလိုက်တယ်သို့တော့ဥမာဆိုကြပါစို့ ဥစဉ်တခါလေးကြားလို့ရှိရင်ဒီမှာလဲဟိုယောဂီတွေပြောလို့တခါကြီးလေးဟိုတနေ့ကရှောက်လို့ပေါ့ဒီရှုခွင့်ပိုင်းလေးတွေမှာဒီပိုင်းကိုထည့်ပြောပါဆိုဟိုဥစဉ်တို့ရှုနေတဲ့အပိုင်းမှာတော့ဟိုဘယ်လိုရှုရလဲဆိုခုကိုဟောရင်ရတာဒါပေမဲ့ယောဂီတယောက်ကဆိုကြပါစို့ရုပ်ကိုသိသိမထားသေးဘူးနာမ်ကိုသိသိမထားသေးဘူးဆိုတဲ့သူတော်ကောင်းကိုအဲ့လိုလေးရှုပါလို့ပြောရင်သူကဟိုတကယ်ကွန်းကွန်းပြားပြားအနေနဲ့တမာဒိဋ္ဌိဉာဏ်ပညာနဲ့သိဖို့တော့တော်တော်ခက်နေပါဘူး အဲတော်တော်ခက်နေတော်တော်ခက်နေမယ်ဆိုတာလည်းမဖြစ်နိုင်သေးဘူးဘာဖြစ်လို့လဲရုပ်ကိုလည်းမသိသိတတ်သေးဘူးနာမ်ကိုလည်းမသိသိတတ်သေးဘူးဆိုလည်းတော်တော်ကောင်းတယောက်နေတယ်တော့ဒီတမစင်ပိုင်းတွေကိုသွားတဲ့အခါမှာတော့အခက်အခဲတွေတော့ရှိနေမှာအဲ့တော့ဘာလို့ရတော့ဆိုတဲ့အခါကျတော့နာယူရမယ်များများနာယူရမယ်များများနာယူလာရင်ဘာဖြစ်မလို့ဆိုတော့ဩဒီတရားတွေဒီငါတို့တကယ်ရှုလို့ရတဲ့တရားတွေပါလားလို့ဘယ်လိုတော့ဟိုတရားတရားတွေတိုးလာများများနာယူများများနာယူရင်တရားတရားတွေပို့ပို့တိုးလာ တရားတရားတိုးလာတဲ့အခါကျတရားတရားတိုးလာပြီဆိုရင်နောက်ကတရားဥဆောင်တဲ့အခါကျရင်တော့သူကဟိုဒါနန္တရတော်တိယံလက်ခတော်ဘာဝနံအာရဘတော်တတ္တာ ပုပ္ပင်ကမပုရိစာရိကာဆိုတဲ့ဒီဖွဲ့ဆိုချက်ကလေးရှိတယ်။နောက်ကျွန်တော်ဗိဓမာဗိတကပေါ့ဓမ္မသင်္ကနီလို့ခေါ်တဲ့ဗိဓမာခုနှစ်ချက်နဲ့ကပထမဆုံးကျမ်းကိုဖွဲ့ဆိုတဲ့အထာတာလေးဆိုတဲ့ ဒီဂျမ်ပေါ့အထာဂရာတစားအဲ့ဒီအထာဂရာရဲ့ဇာမျက်နှာ164လောက်မှရှိနေမယ်ဒီအဲ့ဒီမှာဒီသရာတရားကိုဖွဲ့ဆိုတဲ့အပိုင်းမှာတော့ဒီသရာကဒါနပြုတော့မယ်ဆိုလေသရာကဥဆောင်ရမယ်သီလစောင့်တည်တော့မယ်ဆိုလေသရာကရှိသွားရှိနေရအခုတမရဝိပဿနာဆိုလေဒီလိုဘာဝနာအလုပ်တွေကိုပွားများတော့မယ်ဆိုလေသရာကတော့ရှိသွားရှိနေအဲ့တော့အခုလိုပေါ့များများနာယူရင်တော့ဘာဖြစ်မလို့ဩဒီတရားတွေဒီငါတို့ ကယ်ကြည်ညံကြိုးကိုအထုတ်နေတယ်တကယ်ငါတို့သိနိုင်တဲ့တရားပါလားလို့ဘလိုမျိုးလေးတရားတရားယုံကြည်မှုက အားကောင်းလာအဲ့လိုယုံကြည်မှုအားကောင်းလာရင်တော့သူကဘာသွားဖြစ်လဲဆိုတော့အဲ့ယုံကြည်မှုကယုံကြည်မှုတင်ပြီးလျင်ထိုပုဂ္ဂိုလ်ကိုထိုလမ်းကိုရှောက်လမ်းမှုရပေါ့အကြောင်းတွေကိုအမျိုးမျိုးအကြောင်းတရားတွေကိုတခါတည်းချထားဖြစ်ပြီးတော့ထိုယုံနဲ့ဓမ္မတွေကိုယူပါသုံးသပ်နိုင်နေဆိုတဲ့လမ်းကိုရှောက်လမ်းနိုင်လို့တွန်းအားဖြစ်တယ်အဲ့တော့အဲ့လိုမျိုးတွန်းအားဖြစ်အောင်တော့ဦးဇင်းတို့ ဟိုစူးစမ်းရမှာပေါ့စသဖြင့်ဒီတရားကဲတွန်းအားလေးကိုယူရမယ်ယုံကြည်ချက်ယုံကြည်ချက်ဆိုတဲ့တွန်းအားလေးကိုယူကြရမှာဖြစ်တယ်ဒီယုံကြည်ချက်နဲ့ဆက်ပြီးတော့ရှောင်းလန်းနေရင်တော့ဒါကိုလိုချင်တဲ့ဒီကျင့်တင်ပေါ်လမ်းလမ်းပေါ်ကိုရောက်လာမယ်ရောက်လာပြီးတော့ဒီတရားတွေကိုသိတာပေါ့အဲ့တော့တော့ခုချိန်မှာတော့ဟိုပြောနေတာကသင်ကဒီညမှာဘာကိုပြောနေတာလဲလို့မေးတဲ့အခါကျတော့ရုပ်ဉာဏ်တွေကိုအရင်ဆုံးတော့သိအောင်ကြိုးစားကြပါလို့တို့တိုက်တွန်းခြင်းလို့ပြောတာ ယုတ်ဉာဏ်လေးကိုမတိသေးခင်မတိသေးခင်ပေါ့ယုတ်ဉာဏ်လေးကိုမတိသေးခင်ယုတ်ကမ္မဋ္ဌာနာကမ္မဋ္ဌာန်ကိုမရှုရသေးခင်မှာတော့ဒီအပိုင်းကိုလိုက်ရှုရင်ခက်ခဲကောင်းခက်ခဲလိမ့်အမြဲတမ်းမာနမရှိတဲ့သူတော်ကောင်းတွေအတွက်တော့လည်းပဲဒါခင်းချက်အနေနဲ့ဒါသိနိုင်မြင်နိုင်ပေမဲ့ဒါမှန်ရေပုံရအများစုအနေနဲ့ကတော့ဒီယုတ်ဉာဏ်လေးကိုတော့အရင်ဆုံးသိသိရမှာဖြစ်တယ်လို့ဒီလိုလေးပြောချင်တာကဲထားအဲ့တော့ဒီမှာဒါအတ္တမောဟတံပင်ပိုင်းပေါ့ အဲ့ဒီအတ္တမောဟတမ္ပတိမိုင်းကိုတကယ်တော့ဆောက်သူတော်ကောင်းတယောက်အနေနဲ့ရှုလာပြီဆိုရင်အဲ့ဒီမှာမဖြစ်လာတော့ဆိုတော့အဲ့ဒါတတ္တတင်ညာကွာလာအဲ့တတ္တတင်ညာကွာပြီဆိုတော့မှဒါဟိုယထာဘူတဉာဏ်ကိုဒါရတော့တာပေါ့ဒါကြောင့်မလို့ဦးဇင်းတို့ဒီဝိသုဒ္ဓိမက်ကဒီဒေဋ္ဌိဝိသုဒ္ဓိဘိုင်းပေါ့နော်ဒေဋ္ဌိဝိသုဒ္ဓိဘိုင်းအနိဂုံးလေးမှာအဲ့လိုမျိုးရုပ်တည်ဉာဏ်တွေကိုစောစောကပြောတဲ့အတိုင်းဒွါရအလအဲဣဇဒဗေဒ ရုပ်တရားတွေကို6ဒေါ်လာ42ကုဋ္ဌတာမှာရှိတဲ့ရုပ်တရားတွေကိုဣဇဒဗိဒရှုနိုင်ပြီးဉာဏ်တရားတွေကိုလည်းဒွါရလိုက်ဒါဣဇဒဗိဒရှုနိုင်ပြီးဆိုရင်အဲ့လိုမျိုးနည်းတွေနဲ့ရှုပြီးတဲ့သူတော်ကောင်းဒီဘာဖြစ်ဘာဖြစ်တုံးဆိုတော့တတ္တတင်ညာအပိဘဝိတဝါအဲ့တတ္တတင်ညာပေါ့ငါသူတစ်ပါးယောက်ျားမိန်းမဆိုတော့အဲ့ဒီတတ္တတင်ညာကြီးကိုအပိဘဝိတဝါလွှမ်းမိုး၍အဲ့ဒါကို ထပ်ပြီးတော့ဦးဇင်းတို့နေတရားထဲမှာခွဲထားကြတော့ဝိကံဘိတ်တော်ခွာ၍အဲ့အဘိဘဝိတ်တော်လွှမ်းမိုးတယ်ဆိုတာဝိကံဘိတ်တော်ခွာပြလိုက်တယ်အဲ့တတ္တတင်ညာကြီးခွာသွားခွာသွားပြီးတော့ဘာဖြစ်တော့အတ္တမောဟဘူမိယံထိတံအဲ့မှာမတွေးမဝေးဒါအတိချင်းဆိုတဲ့အတ္တမောဟဘူမိကိုမိမိကစပြီးတော့ယက်တည်နိုင်ပြီအဲ့ဒီအတ္တမောဟဘူမိကိုယက်တည်နိုင်ပြီတဲ့ခါကျဘာဖြစ်တော့နာမရူပါနံယထာဝယထာဝတတ္တနံအဲ့ရုပ်တည်နံတွေပေါ်မှာ ယထာဘူတဉာဏ်ရပြီလို့ဒီလိုပြောတာအဲ့တော့ဒီညမှာယထာဘူတဉာဏ်လေးနဲ့ပတ်သက်လို့ဦးဇင်းတို့ကထပ်ပြီးနည်းနည်းပြောကြရအောင်အဲ့တော့ယထာဘူတဉာဏ်နဲ့ပတ်သက်တဲ့အခါကျတော့ယထာဘူတဉာဏ်ဆိုတာကဒကာကြီးတွေဒကာမကြီးတွေဟုတ်တိုင်းမှန်စွာသိတာဗါတဲ့တော့ယထာဘူတဉာဏ်ဆိုဟုတ်တိုင်းမှန်တိုင်းသိတာပါဗျာဟုတ်တိုင်းမှန်တိုင်းသိတယ်ဟုတ်တိုင်းမှန်စွာသိတယ်အဟုတ်ကိုဟုတ်တိုင်းအရှိကိုအရှိအတိုင်းဘယ်လိုသိတာကိုဒါ ယထာဘူတဉာဏ်ခေါ်တယ်အဲ့တော့ဘုန်းကြီးတို့ဒီယထာဘူတဉာဏ်ရဖို့ကလည်းအခုကောက်ပြီးတော့အရှုဘူးရမှာတော့မဟုတ်ဘူးအဲ့တော့ယထာဘူတဉာဏ်ရပြီဆိုမှလည်းပဲတကယ်မိမိတို့ကအဟုတ်ကိုဟုတ်တိုင်းအရှိကိုအရှိတိုင်းသိတာဆိုတဲ့အခါကျတော့အဲ့ယထာဘူတဉာဏ်မရသေးသမျှကာလပတ်လုံးတော့ဒကာကြီးတွေဒကာမကြီးတွေဦးဇင်းတို့ကအဟုတ်တွေကိုသိနေတာလားမဟုတ်တာတွေကိုသိနေတာ မဟုတ်တာတွေကိုသိနေတာပါဗျာမဟုတ်တာတွေကိုသိနေတာเนาะအဲ့တော့ဟိုမဟုတ်တာကိုဟုတ်လို့ပြီးသိနေရတဲ့ဘဝတွေပဲအဲ့ဒါကိုယ့်ဘဝကို ပြန်ပြီးတော့ဦးဇင်းတို့နားလည်အောင်ပေါ့ဒါစဉ်းကျင်ကြရအောင်အဲ့တော့ဒေတာဗုဒ္ဓဉာဏ်မရသေးသမျှဒီဒိဋ္ဌိဝိသုဒ္ဓိစခန်းကိုမိမိကအောင်မြင်မြင်နဲ့မဖြစ်ကျင်နိုင်သေးသမျှတနည်းအားဖြင့်ဒိဋ္ဌိဝိသုဒ္ဓိနဲ့မပြည့်စုံသေးသမျှကာလပတ်လုံးတော့မိမိတို့ဘဝတည် မဟုတ်တာကို ဟုတ်လို့ထင်နေရတဲ့ဘဝမှာပဲရှိသေးတယ်အဟုတ်ကိုဟုတ်တိုင်းအမှန်ကိုအမှန်တိုင်းမသိနိုင်မမြင်နိုင်သေးတယ်အခြေအနေမှာပဲရှိသေးတယ်လို့ဒါလိုလေသဘောပေါက်ရဟောဒီခုရုပ်ရည်နာတွေကိုသိပြီးဒိဋ္ဌိဝိသုဒ္ဓိဆိုတဲ့ဒီဒိဋ္ဌိဝိသုဒ္ဓိနဲ့လည်းပြည့်စုံပြီဟောအဲ့ကြမှာသူကခုနပြောတဲ့ဘာဖြစ်တာတော့ဆိုတော့အဟုတ်ကိုအဟုတ်တိုင်းသိပြီအမှန်ကိုအမှန်တိုင်းသိပြီအဲ့တော့ဦးဇင်းတို့အဟုတ်ကိုအဟုတ်တိုင်းမသိသေးတဲ့အခါကျတော့အညာခံနေရတာ ပါကန်းနေရတာအညာခံနေရတာပါဗျာဒါအညာခံတာနဲ့ပတ်သက်လို့ပေါ့လေအဲဒါသွားပြီးတော့တရိယာလေးတကူတကကြီးရေတကမကြီးတွေဟိုကြားဦးလိမ့်မယ်ဟိုဗာရဒွာစာဆိုတဲ့ပုံနာကြီးဘယ်သူလဲတော့မသိလဲဗာရဒွာစာဗာလဲတော့ဗာရဒွာစာပါအဲဗာရဒါရဒွာစာဆိုတဲ့ပုံနာကြီးတယောက်ရှိခဲ့အဲဒီအကြောင်းလေးနည်းနည်းဒီမှာ တတိယလို့ပြောကြရအောင်အဲ့တော့ဘာရောနာယဆိုတဲ့ပုံနာကြီးကတနေ့မှာသူကဟိုခက်တူတူပေါ့လေခြုံမီဒီဝတ္ထုကြောင့်လို့ပြောပါတယ်နွားပြောင်နေတာဘာပြောင်နေတာနွားပြောင်နေတာပါဗျာနွားပြောင်တာနွားကလည်းဘယ်တော့ပြောဆိုခိုင်းနွားကြီးသူကဟိုခုနှစ်စုံဆိုခိုင်းနွားကြီး14កောင်ခိုင်းနွားကြီး14កောင်ပြောက်တော့တခါတည်းနွားပြောက်ချာနွားပြောက်ချာအဲ့ချိန်မှာပဲဘုရားရှင်ကလည်းတခါတည်းလောကကိုမှတ်မြော်ပြီးတော့ဒီဘာရဘာသာပုံနာကြီးက ဟိုကျွတ်တန်းဝင်မဲ့အရေးကိုပေါ့မြင်တဲ့အခါကျတော့ပြချင်းကလည်းကြွပြီးတော့အဲ့မှာတရားပွဲကြီးလုပ်ပြီးတော့နေတာပေါ့တရားပွဲကြီးလုပ်နေတဲ့အချိန်မှာပဲအမဗရဒေါသပုံနာကြီးကတရားပွဲနာချင်းကလာရင်နောက်ဆုံးမှပြချင်းပြီးတော့တရားတော့နာလိုက်သေးတာပေါ့အဲတရားနာတဲ့အခါကျတူတူပြောပေါ်လေးတရားနာပြီးတဲ့အခါကျနောက်ဆုံးပြချင်းနဲ့ပြီးတော့မေးပြီးလုပ်တယ်ပေါ့အဲ့တော့သူကပြချင်းကိုဘယ်လိုပြောမလဲဆိုတော့ဟိုနားလည်အောင်ပြောရင်ပြချင်းကိုသူရင်ပွင့်တာပြချင်းကိုသူရင်ပွင့်မယ်ဆိုပြချင်းကိုသူကဘာတွေပြောတော့သူ့မှာ သိပြီးတော့စည်ရင်ပူပန်းနေရတယ်တဲ့။ဘာကြောင့်စည်ရင်ပူပန်းနေရတော့ဆိုတော့ဒီခိုင်းနွားကြီးဒါ14កောင်ပေါ့။ခိုင်းနွားကြီး14កောင်ကလည်းမတွေ့တာ6ရက်လောက်ရှိပြီ။အဲ့ဒီမတွေ့တာ6ရက်လောက်ရှိတဲ့အတွက်ကြောင့်ဟိုသူ့မှာပူပန်းနေရတယ်။ဒါပေမဲ့အခုရန်ကြီးကောဓမရှင်တမနာပေါ့နော်။ရန်ကောဓမမှာတော့အဲ့လိုမျိုးခိုင်းနွားကြီးတွေရှိကုန်မရဘူးတဲ့။အဲ့အတွက်ကြောင့်လည်းပဲရန်ကောဓမတော့ချမ်းသာလေးဆိုတာတကားချမ်းသာလေးမြင်နေလို့ဒီလိုပြောတာ အဲမှတော့သူပြောတာတော့အများကြီးပဲနောက်တကဟိုနှန်းကင်းကြီးတွေအကြောင်းလည်းပြောတယ်အာတကတဲ့တဘာအကြည်တွေကအချီးနှီးကျင်နေတဲ့အကြောင်းလည်းပြောတယ်အာနောက်တကဟိုသမီး9ယောက်ကဟိုမုတ်ဆိုးမမုတ်ဆိုးမပြောမှာပေါ့သမီး9ယောက်အကြောင်းလည်းပြောတယ်အဲ့မုတ်အများကြီးပေါ့လေအဲ့ဒီမှာဒကမာကြီးတွေအကြောင်းလည်းပါလာပဲအဲ့တော့ပြောနေတာပါပြောသူစင်းရနေတဲ့အကြောင်းပေါ့ဘာကြောင့်စင်းရနေတာတုံးလို့မေးတဲ့အခါကျအဲ့ဒါပဲဒကာကြီးဒီယထာဘုဒ္ဓဉာဏ်မရဘူး ယထာဘုဒ္ဓဉာဏ်မရတဲ့အခါကျတော့ဘာဖြစ်နေတုံးလို့ဆိုတဲ့အခါကျတော့အဟုတ်ကိုအဟုတ်လို့မသိအမှန်ကိုအမှန်လို့မသိတော့မဟုတ်တာတွေကိုအဟုတ်ထင်နေတာမဟုတ်တာတွေကိုအဟုတ်ထင်နေတဲ့အခါကျတကကြီးတွေတကကြီးတွေပူပန်မှုတွေဆင်းရဲမှုတွေကတိုးတိုးမလာဘူးလားဆင်းရဲမှုတွေပူပန်မှုတွေတိုးတိုးလာပါတယ်ခင်ဗျာပူပန်မှုတွေဆင်းရဲမှုတွေကတိုးလာတာဒါပါလဲမေးတဲ့အခါက အဟုတ်ကိုအဟုတ်တိုင်းမသိလို့ပဲအဲ့တော့ဦးဇင်းတို့တခါလေကြတော့လည်းပဲဟိုဆိုကြပါစို့ခုတို့တခါကြီးတွေတက္ကမကြီးတွေတခါလေသားအတွက်မိမိအတွက်လည်းပူပန်းရသားအတွက်ပူပန်းရသမီးအတွက်ပူပန်းရအာသူ့ထဲကြည့်လို့ကြီးကိုလူအဖွဲ့အစည်းအတွက်လည်းပူပန်းရတာပဲစီးပွားရေးလူမှုရေးအဲလူမှုရေးမှာကိုလူမှုအဖွဲ့အစည်းအာန္တကလူမျိုးစသည်အပြင်ဒီလိုပူပန်းနေရတခါတလေကြတော့အဲ့ပူပန်းမှုတွေကတခါတည်း လောင်မြိုက်လိုက်တာတတ္တဝါတွေတကားတဲ့အမအမှန်ကိုလည်းခွဲခြားပြီးမသိတော့စီပွားရေးအတွက်စီပွားရေးအတွက်သားအတွက်သမီးအတွက်ဒီလိုမျိုးပူပန်ရတာ ਨੇ ဘဝတွေကဒီလိုမျိုးပူပန်မှုတွေ ਨੇ ပဲဘဝကိုအဆုံးသတ်သွားရမယ်ဆိုရင်တော့တကကြီးတွေတကမကြီးတွေအဲ့ဘဝတွေဟာရလာတဲ့လူဘဝလူကြီးကိုမနှက်ဘူးအခုကြည့်ဘာလို့ဒေါ်သာပုံနာကြီးအဲ့လိုပူပန်တာခုနနွားကြီးတွေပြောက်လို့လဲပူပန်နေ အာနန်းကင်းကြီးပြည့်စည်လို့ရာသီတုမကောင်းလို့လည်းပူပန်တယ်တဘာကြီးထဲမှာတဘာမရှိလို့လည်းပူပန်တယ်တဘာကြီးထဲကြွက်တွေဝင်တောင်းကျမ်းနေလို့လည်းပူပန်တယ်အာသမီးဟိုဟိုမုံဆုံးမသမီး9ယောက်အတွက်လည်းပူပန်ရတယ်ပေါ့နော်စနေရအဖြစ်အဲ့လိုပူပန်နေရအဲ့လိုပူပန်နေရတဲ့အခါကျတော့အဲ့ပူပန်မှုတွေနဲ့ပဲဘဝတစ်ခုကိုအဆုံးသတ်မယ်ဆိုရင်ဒီကအေးတက္ကမကြီးအဲ့ဘဝဒီတော်ပါမလားဒီဘဝဒီမတော်ပါဘူးဗျာအဲ့တော့ သူကအဲ့လိုတွေပြောတယ်တခုချင်းပေါ့ခုနခိုင်းသွားကြီးတွေမရှိလို့ခိုင်းသွားကြီးတွေပျောက်နေလို့တပြောမှတော့ဆင်းရဲတယ်အရှင်ဘုရားကတော့ဟိုအဲ့နွားကြီးတွေမရှိတဲ့အတွက်ချမ်းသာလေးမယ်ထင်တယ်ဘုရားစသည်အပြပြောဘုရားရှင်ကလည်းပြန်ပြေတယ်တခုချင်းကာရတပုတ်စီတပုတ်စီဘုရားရှင်ဖြေတယ်ဘယ်လိုဖြေတော့ဟုတ်တယ်ဘုနာကြီးတဲ့ငါမှအဲ့လိုမျိုးခိုင်းနွားကြီးတွေမရှိဘူးပျောက်နေတဲ့ခိုင်းနွားကြီးတွေမရှိဘူးအဲ့အတွက်ကြောင့်ငါချမ်းသာလိုက်တာစသည်အပြအနောက်တကအရှင်မြတ်မှာနန်းကင်းကြီးတွေမရှိတဲ့အတွက်နန်းကင်းကြီးတွေပြည့်စည်နေတာကိုအကြောင်းပြုပြောတယ်ပူပန်မှုတွေ တပြည့်တော်မှာတော့ဖြစ်ရတယ်ဘုံနာကြီးကသူ့မှာတော့ဖြစ်ရတယ်ရှင်ပြမှာတော့ဖြစ်ပုံမရဘူးဗျာဘုရားရှင်ကပြန်ပြောတယ်အေးဟုတ်တယ်ငါမှာနိုင်ငံကြီးတွေမရှိတဲ့အတွက်ကြောင့်ငါအဲ့ဒီနိုင်ငံကြီးတွေပြည့်စုံနေတာကိုကြည့်ပြီးတော့မရှိတဲ့အတွက်ကြောင့်ဘူပံမှုတွေမရှိဘဲနဲ့ချမ်းသာတယ်အဲ့တော့ပြောနေတာဒီမှာမရှိချမ်းသာဘာချမ်းသာမရှိချမ်းသာပါဗျာအော်သူကနောက်ဆုံးအဲ့မှာပြောတယ်တခါလေသူ့မှာသမီးတွေပေါ့သမီးတွေရှိတယ်ဒီဘုံသားကြီးကလည်းကံကားစုပုံရတယ်ဒါသမီးတွေကြီးတွေမွေးတယ် သမီးတွေမွေးတာအဲ့သမီးတွေကလည်းခုနမုံစိုးမတွေဖြစ်နေအဲ့မုံစိုးမတွေဖြစ်နေတဲ့သမီးတွေကအဲ့ဒါအရေးမှုတွေတွေးပြီးတော့သူ့မှာပူပန်းနေရတယ်ရန်ကောဓမမှာတော့အဲ့လိုတွေရှိဖို့မရဘူးအဲ့အတွက်ကြောင့်ဒါချမ်းသာလေးချမ်းသာမယ်ထင်တယ်ဘုရားရှင်ကလည်းဟုတ်တယ်ငါကတော့ချမ်းသာအဲ့တော့ဆိုလိုရင်းပြောချင်တာကအဲ့ဒီစင်းရဲတွေကိုဘသူတွေကဖန်တီးခဲ့တာတို့တကကြီးတွေတကမကြီးမိမိတို့ပဲဖန်တီးခဲ့တာမဟုတ်ဘူးလား တင်ပါဗျာမိမိတို့ပဲဖန်တီးတာပါဗျာမိမိတို့ဖန်တီးခဲ့တာပဲဆိုကြပါစို့ကိုဘာရရဘာရဒွာစာဘုံနာကြီးကိုပဲဦးဇင်းတို့ဥတီပြောကြအောင်ဆိုအဲ့ဒီဘာရရဘုံနာကြီးအဲ့ဒီတားရီသမီးတွေကစဘာကြီးအာခိုင်းနွားကြီးတွေရှိအောင်ဘယ်သူလုပ်ခဲ့တာသူပဲလုပ်ခဲ့အခုအဲ့ဒီရှိနေတဲ့အရှိပေါ်မူတီးပြီးတော့သူတခါထပ်ပြီးတော့ပူပန်းမနေရပြန်ဘူးလားပူပန်နေရပါတယ်ဗျာပူပန်နေရဒီတော့တကကြီးဒီဘောကရှိတိုင်းကို ချမ်းသာတယ်လို့ပြောလို့ရပါမလားရှိတိုင်းနဲ့ချမ်းသာတယ်လို့ပြောလို့မရပါဘူးခင်ဗျာဒီတိုင်းနဲ့ချမ်းသာတယ်လို့ပြောလို့မရဘူးတနည်းအားဖြင့်အဲ့ရှိနေတဲ့အရှိတရားတွေအပေါ်ကိုမူပြီးပြီးတော့ရှိရင်ရှိသလောက်တော့ပို့ပြီးတော့မပူလောင်ရဘူးလားရှိရင်ရှိသလောက်ပူပန်ရပါတယ်ခင်ဗျာဒါလေးကိုဒီနေရာမှာဦးဇင်းတို့တကြောင်မလို့အားလုံးဘောဟကအေးအေးချမ်းချမ်းနဲ့ငြင်းငြင်းချမ်းချမ်းနေနေဆိုရင်မိမိတို့ရဲ့လောဘတွေကို နှခမ်းတက်ပြီးတော့ရှိလေပူလေဆိုတဲ့ဘဝမျိုးတွေကိုတော့တိုးမဝင်မိဘူးတခါကြီးဒီကမကြီးမလိုဘူးလားလိုအပ်ပါတယ်ဖေဟာရှိလေပူလေရှိလေပူလေရှိလေရှိသလောက်ပူနေရလေဆိုတဲ့ဘဝတွေတဲ့ကိုတိုးဝင်နေမယ်ဆိုရင်တော့ဒါမိမိတို့ဘဝတွေအင်မတန်မှနေမွန်းသွားမသိမယ်လို့ဒီနေရာမှာတတိတောင်ကြီးကအယူကိုလေဒါအင်မတန်ဒီဒွါရဒွါရပုံနာကြီးတို့ဝိတုကဒါအင်မတန်ဒါဦးဇင်းတို့ကိုမိမောင်းထိုးပြလိုက်တာအကောင်းဆုံးတာရကတွေ ကဲထားအဲ့တော့ပြောချင်တာကဒီနေရာမှာပေါ့အဲ့လိုအရှိကိုအရှိအဟုတ်ကိုအဟုတ်တိုင်းမတိကြတဲ့အတွက်ကြောင့်အဲ့တတ္တဝါတွေကဘာဖြစ်နေရတော့ပူပန်နေကြရတာဆင်းရဲနေကြရတာပဲအဲ့တော့အခုဒီမှာယုတ်တရားတွေကိုလည်းပဲဟုတ်တိုင်းမှန်စွာရှုတတ်ပြီးဟောနန္တရားတွေကိုလည်းဟုတ်တိုင်းမှန်စွာရှုတတ်ပြီးအယုံနာနှစ်ပါးကိုလည်းသိသိတတ်ပြီးအသိသိတတ်တဲ့အခိုက်ဒီဒါအတ္တမောဟတံပဇင်နဲ့ပြည့်စုံနေတာပဲအဲ့ဒီအခိုက်မှာတူရမှုတွေမရှိတော့ လူယွေမှုမရှိတဲ့အတွက်ကြောင့်မောဟဖေရှားထားတဲ့အတွက်ကြောင့်အမှန်ကိုအမှန်တိုင်းအဟုတ်ကိုအဟုတ်တိုင်းသိနေတယ်ဒါလိုပြောခြင်းကောင်းပြီအဲ့လိုမျိုးဖြစ်တဲ့အခါကျတော့ဒီအတ္တမောဟတမ္ပဒင်းနဲ့ပြည့်စုံပြီးရုပ်တည်နာတွေကိုဟုတ်တိုင်းမှန်စွာသိပြီးအဟုတ်ကိုဟုတ်တိုင်းရှိကိုရှိတိုင်းသိပြီးဆိုတဲ့အခိုက်အတန့်လည်းထိုးသူတော်ကောင်းသည်ဒါဒိဋ္ဌိဝိတုဒ္ဓိနဲ့ပြည့်စုံနေထိုလောက်အထိယူပွားသုံးသပ် ကျူဝသုံးသပ်နိုင်တဲ့သူတော်ကောင်းတွေဒါလည်းဒါဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံတယ်လို့ဒီလိုသဘောကျမှာဖြစ်အဲ့တော့ဒီဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံပြီးယုံ nant ဓမ္မတွေကိုဟုတ်တိုင်းမှန်စွာသိပြီဆိုတဲ့အပိုင်းမှာဘာကွာတော့ဆိုတော့တက္ကာယဒိဋ္ဌိလည်းကွာတယ်ဘာကွာတော့တက္ကာယဒိဋ္ဌိလည်းကွာနိုင်ပါတယ်ခင်ဗျာတက္ကာယဒိဋ္ဌိလည်းကွာတယ်အဲ့တော့တက္ကာယဒိဋ္ဌိနဲ့ပတ်သက်လို့ဒီတက္ကာယဒိဋ္ဌိကအယူအဆလေးကိုလည်းဦးဇင်းနည်းနည်းထပ်ပြီးပြောကြအဲ့တော့တက္ကာယဒိဋ္ဌိဆိုတာက ဦးဇင်းတို့သူ့ပဲမူရင်းအတိတ်ပဲပေါ့တန်တော့ကာယော တက်ကာယောဘလို့တန်တော့ကာယောတက်ကာယောဆိုလို့ဒီအတိတ်ပဲလေးရပါတန်တော့တန်တော့ကာယောတက်ကာယောတန်တော့ပရမတ္ထအပြင်ထင်ရှားရှိကြကုန်သောကာယောယုံနံအပေါင်းယုံနံအပေါင်းဒီဟောတက်ကာယောကာယောဆိုတန်တော့ထင်ရှားရှိတယ်ကာယောယုံနံအပေါင်းဒါကိုတက်ကာယပရမတ္ထအပြင်ထင်ရှားရှိတဲ့ယုံနံအပေါင်းလို့ခေါ်တယ်ဒါကတက်ကာယရဲ့သဘော ပြီးတဲ့အခါကျမှတက္ကာယေပောတာဒိဋ္ဌိတက္ကာယဒိဋ္ဌိတက္ကာယေထိုပရမတ္ထအပြင် ထင်ရှားရှိတဲ့ယုံနံအပေါင်း၌ပောတာဖြစ်သောဒိဋ္ဌိအယူမှားမှုပဲအယူမှားမှုပဲအဲ့တော့တကယ်ပရမတ္ထအပြင်ထင်ရှားရှိနေတဲ့ယုတ်တရားနန္တရားအပေါင်းကိုတက္ကာယတန်တော်ကာယတက္ကာယအယတကယ်ပရမတ္ထအပြင်ထင်ရှားရှိနေတဲ့ယုံနံအပေါင်းအဲ့ယုံနံအပေါင်းကတော့တကယ်ထင်ရှားရှိတာဥစဉ်တို့ဆိုကြပါစို့ ဟိုနားလည်လွယ်အောင်ထပ်ပြောကြမယ်ဆိုတို့တကကြီးတွေတကမကြီးတွေဦးဇင်းတို့ဒီဒါမိမိတို့ခန္ဓာကိုယ်ကြီးကိုပြန်ပြီးတော့ကုလို့ပေါ့ဒီယုံနံဟိုဒီကိုသိသိတတ်တဲ့နာမရူပပြိစေတာဉာဏ်ရနေတဲ့သူတော်ကောင်းတယောက်အနေနဲ့ပြန်ပြီးတော့ခွဲခြားစိတ်ပြကြည့်လိုက်လို့ရှိရင်ယုတ်တရားနန္တရားဆိုတဲ့ဒီယုတ်တရားနန္တရားအစုပုံတက်တက်မြတာဖြစ်ဒါကတကယ်အရှိတရားပဲဦးဇင်းတို့ခန္ဓာကိုယ်မှာတကယ်ရှိနေတာယုတ်တရားနန္တရားဆိုတဲ့ယုတ်တရားအစုပုံနန္တရားအစုပုံသာရှိနေတာဒါကတကယ်အရှိတရားပဲအဲ့ဒီအရှိတရားအပေါ်မှာ ထပ်ပြီးတော့ဖြစ်တာလို့အဲ့အရှိတရားကြီးကိုဘာဖြစ်တော့ရုပ်တရားလို့နံတရားလို့ဦးဇင်းတို့ကမမြင်တော့ဘဲနဲ့အဲ့အရှိတရားရုပ်တရားနံတရားအပေါ်မှာဖြစ်လိုက်တဲ့အယူမှားမှုအယူအဆလွဲမှားမှုလို့ခေါ်တယ်ငါပဲသူပဲအာလူပဲနတ်ပဲတလိษံပဲဆိုတဲ့ဒီတတ္တဝါဆိုတဲ့အယူအဆအဲ့ဒါကမှားသွားတယ်အဲ့တော့တကယ်တင်ရှားရှိနေတဲ့ပရမတ္ထအပေါ်မှာမူတည်ပြီးတော့အယူမှားမှုအမြင်မှားမှုကိုဒါတက္ကာယဒိဋ္ဌိလို့ခေါ်တာလို့ အဲ့တော့ဦးဇင်းတို့ဆိုကြပါစို့ဒီဟိုတစ်ပင်တစ်ပင်ဆိုကြစို့တစ်ပင်တစ်ပင်ဒီသူ့အပေါင်းအစုအနေနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်တော့အပေါင်းအစုကြီးတစ်ခုအနေနဲ့ကြည့်လိုက်မယ်ဆိုရင်တော့ဒါသူကဘာဖြစ်တယ်ဆိုတော့တစ်ပင်လို့ပြောလို့ရတယ်ဒါပေမဲ့အဲ့ဒီအပေါင်းစုဆိုတဲ့တစ်ပင်အလက်တွေအခက်တွေကိုဒါလည်းဟိုခုတ်ထိပ်ပြီးတော့ပုံလိုက်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာတစ်ပင်ဆိုတာမရှိတော့တစ်ပင်ဆိုတာမရှိတော့အဲ့လိုပဲဦးဇင်းတို့ယုတ်တရားနံတရားဆိုတဲ့ဒီအပေါင်းစုအနေနဲ့စုပြီးတော့အဲ့အပေါင်းစုပေါ်မှာကြည့်လိုက်လို့ရှိရင်တော့ဒါ ဟိုခုနတတ္တဝါဆိုတာပေါ်လာအဲ့ဒါကိုခွဲခြမ်းစိတ်ပြချလိုက်လို့ရှိရင်ယုတ်တရားပဲရှိတယ်နန္တရားပဲရှိတယ်ခန္ဓာ၅ပါးနဲ့ကြည့်မယ်ဆိုရင်အာရူပခန္ဓာပဲရှိတယ်ခန္ဓာတတ်တဲ့ဝေဒနာခန္ဓာတတ်တဲ့သဘောလို့ခေါ်တဲ့ဝေဒနာခန္ဓာပဲရှိတယ်မှတ်တတ်တဲ့သဘောလို့ခေါ်တဲ့သိဉ္ဇခန္ဓာပဲရှိတယ်အာစေတော်တတ်တဲ့သဘောလို့ခေါ်တဲ့စေတနာဥဆောင်တဲ့သင်္ခါရခန္ဓာပဲရှိတယ်အာယုံကိုသိတဲ့သဘောလို့ခေါ်တဲ့ဝိညာဉ်နဲ့ခန္ဓာပဲရှိတယ်ဆိုတဲ့ဒီခန္ဓာ၅ပါးယုံနာ၅ပါးပဲတွေ့ရတယ်အဲ့ဒီမှာတတ္တဝါဆိုတာမရှိတော့ဘူးတတ္တတင်ညာဆိုတာ ပျောက်သွားတာအနောက်တကဒီယုံနဲ့နံကခုနပြောသလိုခုနသွားတဲ့အခိုက်သွားစေလာစေစားစေမှာပဲဒီယုံနံကဘာနဲ့တူလို့ဆိုတော့ဦးဇင်းတို့ဥမာလေးတစ်ခုခုနစောစောကအတ္တမောဟဘိုင်းမှာလည်းပြောဖို့လေးတစ်ခုကြံခဲ့တာလေးပြန်ပြောကြရအောင်ပြောတဲ့အခါကျတော့ဦးဇင်းတို့ဒီယုံနဲ့နံကသူကကင်းလို့တော့လည်းမရဒါပြင်စောကာလဘုံပြောတာပေါ့ဦးဇင်းတို့ဒီပြင်စောကာလဘုံကြီးနဲ့ကြည့်မယ်ဆိုတာကင်းလို့မရကင်းလို့မရတဲ့အပိုင်းမှာသူတို့ကအတူပေါင်းပြီးတော့အလုပ်လုပ်နေတာဘယ်လိုအတူပေါင်းပြီးလုပ်လုပ်နေလဲဆိုကြပါစို့ဦးဇင်းတို့ သမုဒ္ဒရာထဲမှာပေါ့အခုကိဆိုရင်တော့သင်္ဘောကြီးတွေပေါ့အဲသင်္ဘောကြီးတွေသွားတဲ့အခါမှာဒီသင်္ဘောကြီးတွေကိုဦးစီးပြီးတော့ဟိုမောင်းနေနေတာကတော့ဒါလူတွေကတတ်တော်ပါဆိုလို့လူတွေကမောင်းနေနေအဲ့တော့ဒီသင်္ဘောကြီးပေါ့ဟိုရှိကပြောမယ်ဆိုလေပေါ့ဒီလေနဲ့လူနဲ့ပေါ့လေနဲ့လူနဲ့ဒီဒီလေဒီသမုဒ္ဒရာကြီးထဲမှာသွားနိုင်ဖို့အတွက်ဒီလူနဲ့ကင်းလို့မရထို့တူပဲလူကလည်းဒီသမုဒ္ဒရာတွေကိုဖြတ်ကျော်ဖို့အတွက်ဒီလေနဲ့ကင်းလို့မရဘူး အတုံးနဲ့တူဂျေစုပြုနေထို့လိုပဲဒီယုံနဲ့နံကလည်းတို့တူဂျေစုပြုပြီးတော့လိုရာကိုစောင်းနေတာတွန်းတော့အဲ့ဒါကိုမိမိကယုံနဲ့နံလို့မမြင်တဲ့အခါမှာအဲ့ဒါတတ္တဝါလုံနေတယ်တတ္တဝါသွားနေတယ်ဒီလိုမြင်တာပဲအခုတက္ကရာဒိဋ္ဌိဘိုင်းမှာလည်းထို့တူပဲအဲ့တော့တက္ကရာဒိဋ္ဌိဘိုင်းမှာတကယ်အရှိတရားကယုတ်တရားနံတရားဆိုတဲ့ဒီအပေါင်းကာယာကြီးကတကယ်အရှိတရားပရမတ္ထအပြင်သူကထင်ရှားရှိတယ်အဲ့ထင်ရှားရှိနေတဲ့အရှိတရားပေါ်မှာဦးဇင်းကဘာဖြစ်နေတာလဲဆိုတဲ့အခါကျတော့တတ္တဝါတွေကဒီတမရိဋ္ဌိဉာဏ်မရထားတဲ့အခါ ဒီယထာဘုဒ္ဓဉာဏ်ပေါ့ယထာဘုဒ္ဓဉာဏ်ရမှထားတဲ့အခါကျတော့ဘာသွားဖြစ်လို့ဆိုတော့အဲ့ဒီအရှိတရားပေါ်မှာမူတည်ပြီးတော့ငါပဲသူပဲသွားပြီးတော့ဆွေးလိုက်တာဒါအတ္တကာယဒိဋ္ဌိခေါ်အဲ့ဒီတက္ကရာဒိဋ္ဌိကဒါဘုသူတအနေနဲ့ဆက်ပြီးပြောကြမယ်ဆိုဒီကကြီးတက္ကမကြီးဒါကြားဖို့ပြီးသားဖြစ်နေတယ်တက္ကရာဒိဋ္ဌိ20ရှိတယ်ဘယ်လောက်ရှိတော့တက္ကရာဒိဋ္ဌိ20ရှိပါတယ်ခင်ဗျာတက္ကရာဒိဋ္ဌိ20ရှိတယ်ဟောဒီအပိုင်းလေးပေါ့တက္ကရာဒိဋ္ဌိ20ရှိတယ်ဆိုတဲ့အခါကျတော့သူက ရုပ်တရားပေါ်မှာ၄ချက်ဝေဒနာတရားခံစားမှုဝေဒနာတရားပေါ်မှာ၄ချက်မှတ်သားမှုတင်ညာပေါ်တင်ညာတရားပေါ်မှာ၄ချက်စိတ်ဆုံးမှုဆိုတဲ့သင်္ခါရတရားတွေပေါ်မှာ၄ချက်။အော်နောက်တကသိစေဆိုတဲ့အာယုံကိုသိတယ်ဆိုတော့ဝိညာဉ်ဆိုတဲ့အသိစိတ်ပေါ်မှာ၄ချက်ဆိုဘလို့၄ချက်၄ချက်နဲ့ခန္ဓာ၅ပါးပေါ်မှာ၄ချက်၄ချက်နဲ့သွားတဲ့အခါကျတော့တက္ကအဋ္ဌိ20ဖြစ်တာ။ तू ကအဓိကပဲ။ဦးဇင်းတို့ကျန်တဲ့ဒီဟို62ပါးသောဒိဋ္ဌိတွေဆိုတာလေဒီတက္ကဟာဒိဋ္ဌိပေါ်မှာပဲမူတည်ပြီးတော့သူကဟို ကွဲပြားသွားကြတယ်အဲ့တော့တက္ကရာဒိဋ္ဌိကတကယ်တော့လက်တွေတရေခံတယ်တက္ကရာဒိဋ္ဌိအော်သူကခုနပြောတဲ့ဒီတကယ်ထင်ရှားရှိနေတဲ့ဒီပရမတ္ထအရှိတရားယုတ်တရားအပေါင်းနန္တရားအပေါင်းဆိုတဲ့ဒီပရမတ္ထတရားပေါ့မူတည်ပြီးတော့သူကမှားဘယ်လိုမှားတော့ဆိုကြပါစို့ဦးဇင်းတို့ရူပခန္ဓာလေးတစ်ခုကိုပမာယူပြီးပြောကြဆိုအမှယုတ်တရားပေါ့ဒီယုတ်တရားကိုရူပအတ္တတော်ပတ္တိရူပအတ္တတော်ပတ္တိဆိုရူပံယုတ်တရားကိုအတ္တတော်ဒါအတ္တ အဖြစ်နဲ့သူကသွားပြီးတော့ရှုနေရုပ်တရားကိုအတ္တလို့သွားပြီးယူလိုက်တာပေါ့တကယ်ကရုပ်တရားပဲရှိတယ်ဒီရုပ်တရားကိုအတ္တသွားပြီးတော့ဆွဲလိုက်တာအယူပေါ့တစ်ချက်နောက်တစ်ခါရူပဝန္တံဝအတ္တနံပတ္တိဟောရူပဝန္တံဝအတ္တရူပဝန္တံဝအတ္တနံပတ္တိဒီအတ္တကိုလည်းပဲရုပ်ရှိနေတယ်လို့ဒါလိုသွားပြီးတော့ယူပြန်ဟောနောက်တစ်ခါကျတော့အတ္တနိဝရူပံပတ္တိဟောအတ္တ၌ရုပ်ကိုသွားပြီးတော့ယူပြန်တယ် ဟောနောက်တစ်ချက်ကျတော့သူကပါဆိုရူပသမိန်ဝအတ္တနာပတ္တိရူပသမိန်ဝအတ္တနာပတ္တိရူပသမိန်ဝရုပ်၌သွားပြီးတော့အတ္တကိုရှုကြအဲ့တော့ဆိုလိုရင်းကဒီရုပ်တရားအပေါ်မှာသူကလှည့်ပြီးတော့ရုပ်ကိုအတ္တရုပ်ကငါပဲငါဟာပဲရုပ်ကိုအတ္တရုပ်ကငါဟာပဲနောက်တကငါမှာရုပ်ရှိတယ်ငါမှာရုပ်ရှိတယ်နောက်တကရုပ်ကငါပဲဆိုပြီးဒီလိုမျိုး၄ချက်ပေါက်သွားပြီးဆွဲတယ် အဲ့တော့ရုပ်မှာပုံစံလူဆိုသလိုဝေဒနာမှာလည်းသူ့လူပဲဝေဒနာဟာအတ္တပဲနောက်တကဝေဒနာဟာငါဟာပဲဟောနောက်တကငါမှာဝေဒနာရှိနေတာပဲဝေဒနာဟာဝေဒနာဟာငါဝေဒနာရှိနေတာငါပဲအဲဒီလိုမျိုးသွားပြီးတော့၄ချက်၄ချက်ယူတာပေါ့အဲ့လိုယူတဲ့အခါကျတော့ဒီတကယ်အရှိတရားဖြစ်တဲ့ဒီဟိုနာမရူပတနည်းအားဖြင့်ခန္ဓာ၅ပါးတကယ်အရှိတရားအဲ့အရှိတရားဆိုတဲ့ပရမတ္ထအပေါ်မှာဒီအပေါင်းအစုပေါ်မှာ တန်တော်ကာယလို့ခေါ်တဲ့ထင်ရှားပရမတ္ထအပြင်ထင်ရှားရှိနေတဲ့ဒီယုံနာအပေါင်းခန္ဓာ၅ပါးအပေါင်းပေါ်မှာသွားပြီးတော့ဘာဖြစ်တာတော့လောလောမမသွားပြီးတော့ဆွဲယူလိုက်တာလောလောမမဆွဲယူလိုက်တဲ့အခါမှာဒီမှာတက္ကာယဒိဋ္ဌိဆိုတာဖြစ်တာလို့အဲ့တော့ဒီနေမှာဦးဇင်းတို့ဒီတက္ကာယဒိဋ္ဌိဖြစ်ပုံလေးနဲ့ပတ်သက်လို့လည်းပဲဟိုထပ်ပြီးတော့ဘုဒ္ဓတာလေးတစ်ခုပေါ့အဘုဒ္ဓတာလေးတစ်ခုဆိုတော့ကဘလို့ယူရုံးဆိုတဲ့အခါကျတော့ခုနဒီရူပံအတ္တတော်ပတ္တတိ ရုပ်တရားကိုအတ္တအပြင်ယူတယ်ဒါဗာနဲ့ဥပမာပေးထားတော့ဆိုတော့ဦးဇင်းတို့ဇာတ်မှာတော့မီးတောင်းနဲ့အယောင်နဲ့ဥပမာပေးထားဥပမာဆိုကြမှာဆိုမီးတောင်းနဲ့အယောင်သူကမီးတောင်းလိုက်တာနဲ့ကြပြိုင်နေတယ်ဒီမီးအယောင်လေးကတခါကြီးဒီမှာယူပေါ်မလာဘူးလားမီးအောင်ပေါ်လာပါတယ်ခင်ဗျာပေါ်လာမီးတောင်းနဲ့မီးအောင်ကြီးသူကအတူတကွာကဲ့သို့သူကဖြစ်တယ်အဲ့လိုပဲဒီရုပ်နဲ့အတ္တကိုအတူလို့သွားပြီးယူလိုက်တာဥပမာဆိုကြမှာဆိုမီးတောင်းကမီးတောင်း အယောင်ကအယောင်လို့ဘယ်လိုမကွဲဘူးမီးတောက်လိုက်လို့အယောင်ဖြစ်တယ်ဒါကိုအတူတူလို့သွားယူလိုက်တာထို့တူပဲဥမာဆိုကြပါစို့ဦးဇင်းတို့ယုတ်တရားတကယ်ရှိတာကယုတ်တရားအဲယုတ်တရားမှသွားပြီးတော့တကယ်အရှိယုတ်တရားမှပဲသွားပြီးတော့အတ္တလို့သွားယူလိုက်တယ်အဲ့တော့အတ္တနဲ့ယုတ်ကမကွဲတော့ယုတ်ဒီပင်လေအတ္တအတ္တပင်လေယုတ်ဆိုတဲ့သဘောဖြစ်သွားတာသူကအဲ့လိုအတူကဲတူသွားကြည့်ပြီးတော့ယူလိုက်တကယ်တော့ယုတ်လို့တတ်တတ်ထားမထားမဲနဲ့အဲ့ယုတ်ကိုပဲအတ္တလို့သွားယူလိုက်တာဒါတစ်ချက် အော်နောက်တစ်ခါကျတော့ဦးဇင်းတို့ဟိုရူပဝန္တံဝအတ္တရူပဝန္တံဝအတ္တနဲ့ယုတ်မှာဟိုအတ္တရှိတယ်ယုတ်မှာအတ္တရှိတယ်ဆိုတော့သူကဘာလဲဆိုတော့ဒုက္ခစာယဒုက္ခစာယအတိမင်ရိမ့်တယ်ပေါ့ပမာပြုတိမင်ရိမ့်နဲ့ပမာပြုတယ်ဆိုတဲ့အခါကျတော့ဦးဇင်းတို့အရေးရှိသောတိပင်တစ်ပင်မှာတိပင်နဲ့အရေးဟောဟိုနေအောင်ထိုးလာတဲ့အခါတစ်ပင်တစ်ပင်မှာအရိပ်ရှိတယ်ပေါ့အဲ့အရိပ်ကဒီအရိပ်နဲ့တစ်ပင် ရင်းနဲ့တစ်ပြန်သူကခွဲခြားလို့မရတော့သူကခွဲခြားလို့မရအောင်အဲ့လိုပဲသူကသွားပြီးတော့ဒီဟိုရုပ်မှာအတ္တရှိနေတယ်ရူပဝန္တံမှာအတ္တအတ္တမှာရုပ်ရှိနေတယ်ဒီအတ္တမှာရုပ်ရှိနေတယ်လို့သွားပြီးတော့ဆွဲတာဒါတစ်ချက်အော်နောက်တစ်ခါဒါဒုတိယမြောက်အချက်ပေါ့ရူပဝန္တံမှာအတ္တနေအတ္တမှာရုပ်ရှိနေတယ်လို့သွားပြီးတော့ဆွဲတာဆိုလိုရင်းကတစ်ပင်ပေါ့တစ်ပင်မှာအရေးရှိနေတယ်တစ်ပင်မှာအရေးရှိတယ်တကယ်တော့တစ်ပင်ကတစ်ပင်အရေးကအရေးဒါပေမဲ့ အဲ့ဒါကိုသူကပေါင်းပြီးတော့သစ်ပင်ဆိုအရေးရှိရတယ်သစ်ပင်မှာအရေးရှိနေတယ်ဒီလိုယူတာပေါ့တစ်ချက်နောက်တစ်ခါကျတော့ဦးဇင်းတို့အတ္တနိရူပံအတ္တနိရူပံဆိုတဲ့အခါကျတော့အတ္တနိရူပံကဘာပြောတော့ပန်းနဲ့ယနံ့လို့အဲ့တော့ဆိုကြပါစို့ပန်းမုံမီးပြီးတော့အနံ့ကဖြစ်တာပန်းမွင့်လေးမှာအနံ့ရှိတယ်ပေါ့အဲ့တော့ဒီယနံ့ကပန်းမွင့်မှာမီးပြီးတော့မီးတွဲပြီးတော့ဖြစ်နေတယ်ပေါ့အဲ့ဒီသဘောပဲဒီခန္ဓာကိုအတ္တကိုမီးပြီးတော့ရုပ်ကတည်နေတယ် အဲ့ဒါအတ္တနိရူပံဒီခန္ဓာကိုဒီအတ္တဘောပေါ့ဒီခန္ဓာကိုအတ္တဘောကိုပြီးတွဲပြီးဒီအတ္တကိုပြီးပြီးတော့ရုပ်ကတီးနေတယ်လို့ဒါလိုယူတာဒါကအတ္တနိရူပံအော်နောက်တစ်ခါကျတော့ရူပသမင်အတ္တရူပသမင်အတ္တနာယုံနိုင်အတ္တရှိတယ်ယုံနိုင်အတ္တရှိတယ်ဒါသူကဘာနဲ့ပမာပြုကုန်ဆိုတဲ့အခါကျတော့ဒီပရမ ्या ကျုပ်ပရမ ्या ဒီဒီကျုပ်ထဲမှာပဲရှိတယ်ကျုပ်ကလေးထဲမှာပရမ ्या ရှိတယ်ပရမ ्या ထည့်တဲ့ကျုပ်ကလေးထဲမှာ ဒါပရမညာနေနေတာအဲ့ဒီသဘောပဲဒီအတ္တဒီဒီရုပ်ထဲမှာရှိတယ်အတ္တဒီရုပ်ထဲမှာရှိနေလို့ဘယ်လိုယူတာပေါ့ဒါကတော့ဒီတက္ကရာဒိဋ္ဌိဘိုင်းမှာဒီခန္ဓာ၅ပါးကို၄ချက်၄ချက်ခွဲပုံနဲ့ပတ်သက်လို့အဲ့လိုဥပမာလေးနဲ့ဒါတွဲပြီးတော့သိရင်တော့လည်းနည်းနည်းလေးပို့ပြီးတော့နားလည်တွေ့တာပေါ့ကဲထားအဲ့တော့ပြောချင်တာကအဲ့လိုမျိုးဒီယထာဘုဒ္ဓဉာဏ်မရသေးခင် ဒိဋ္ဌိဝိတ္တုနဲ့မပြည့်စုံသေးခင်မှာတတ္တဝါတွေကဘာဖြစ်တော်ဆိုတဲ့အခါကျတော့ဒီယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးယုတ်နံ၅ပါးအပေါ်မှာအဲ့လိုမျိုးသွားပြီးတော့ဒီထင်ရှားရှိနေတဲ့တက်ကာယအပေါ်မှာပရမတ္ထအပြင်ထင်ရှားထိနေတဲ့ဒီယုတ်နံအပေါင်းလို့ခေါ်တဲ့တက်ကာယအပေါ်မှာလောလောမမနဲ့ဆွဲယူလောလောမမနဲ့ဆွဲယူတယ်။ဒါကြောင့်မလို့ဒါကိုတက်ကာယဒိဋ္ဌိ အဲ့တက္ကရာဒိဋ္ဌိကိုအခြေခံပြီးတော့ပဲဦးဇင်းတို့ကျန်တဲ့ဒါမိစ္ဆာဒိဋ္ဌိအားလုံးကလည်းပဲဒီပုံမှာအခြေခံတာဒီတော့ဦးဇင်းတို့ဒီတက္ကရာဒိဋ္ဌိကြီးတန်လန်းတဲ့ဘဝတစ်ခုကိုအဆုံးသတ်မယ်ဆိုရင်လည်းပဲတို့တကကြီးတက္ကမကြီးတွေထိုဘဝတွေဒီဘာမှအာမခံရမရှိဘူးအဲ့တော့ဒီတက္ကရာဒိဋ္ဌိတန်လန်းကြီးနဲ့ဒီတက္ကရာဒိဋ္ဌိကိုမပယ်ခွာနိုင်လေးပဲနဲ့ဘဝတစ်ခုကိုအဆုံးရတတ်ရတဲ့တတ္တဝါတွေရဲ့ အနာဂတ်ခီးဒီတခါကြီးတွေတေချာမှုရေချာရေရာမှုရှိပါမလားတေချာမှုရေရာမှုမရှိပါဘူးဖေ။တနည်းအားဖြင့်ခုခေတ်စကလုံးနဲ့ပြောမယ်ဆိုဘဝအာမခံချက်ဘာမှမရှိဘူး။ဘဝအာမခံချက်ရှိပါမလားတခါကြီးလေ။ဘဝအာမခံချက်မရှိပါဘူးဖေ။ဘဝအာမခံချက်ဘာမှမရှိ။အဲ့တော့ဦးဇင်းတို့ဒီဘဝဒီခန္ဓာကိုမစွန့်ပစ်ခင်အတွင်းလေးမှာတော့ဦးဇင်းတို့ဒီတက္ကာယဒိဋ္ဌိကိုပယ်ခွာနိုင်အောင် တက္ကာဒိဋ္ဌိကိုအပြီးပြန်ပဲခေါ်နေတာဦးဇင်းတို့တတ္တပတ္တိမဉ္ဇဉ်ပူဇံရမှာတက္ကာဒိဋ္ဌိဝိသိကိစ္စတင်စားတိလပ္ပတတိလပ္ပတံပရမာတလို့ခေါ်တယ်ဒီတရားသုံးပါးကိုတော့ဒါသောတာပန်ဖြစ်မှာအပြီးအပြတ်ဒါပဲခေါ်နိုင်မှာသို့တော့အဲ့သောတာပန်မဖြစ်သေးရင်တောင်မှပဲဒီနာမရူပပြိစိတဉာဏ်ကိုကောင်းကောင်းရပြီးဒိဋ္ဌိဝိတုဒ္ဓိနဲ့မိမိတို့က ပြည့်စုံအောင်ဒိဋ္ဌိဝိသုဒ္ဓိကိုပြည့်စုံအောင်ပြည့်ပြည့်စုံစုံဖြစ်ကြနိုင်ပြီဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံပြီဆိုရင်တော့တက္ကကြီးတွေတက္ကမကြီးတွေအဲ့မှာတက္ကရာဒိဋ္ဌိကိုသူကခွာနိုင်တယ်ဒီရှုကိုက်ရှုကိုက်ရှုကိုက်မှာတက္ကရာဒိဋ္ဌိကိုခွာနိုင်ရင်ထိုသူတော်ကောင်းရဲ့အနာဂတ်ခီးသည်ရေပုံရတော့သူတက္ကကြီးတွေတက္ကမကြီးတွေဒါအပယ်လေးပုံကတော့လွတ်မြောက်မှာအပယ်လေးပုံတဏှာဥစဉ်ရဲ့ဒုက္ခကမလွတ်မြောက်နိုင်သေးပြီဒီတက္ကရာဒိဋ္ဌိကိုခွာတာနိုင်ရင်ကိုပဲဒါ အပယ်လေးပုံမှာလွတ်မြောက်နိုင်တဲ့သဘောရှိတယ်။ဒါကြောင့်မလို့ဒီတက္ကာယဒိဋ္ဌိကိုပယ်ခွာနိုင်ရေးယထာဘူတဉာဏ်လို့ခေါ်တယ်။ဒိဋ္ဌိဝိတ္တုဒိနဲ့ပြည့်စုံနိုင်ရေးဒီတို့တက္ကကြီးတို့မာကြီးတို့အင်မတန်မှအရေးမကြီးဘူးလား။အရေးကြီးပါတယ်ခင်ဗျာ။ဒါဦးဇင်းတို့ဒီနေရာလေးမှာဒါကြောင့်မလို့တို့တက္ကကြီးတို့မာကြီးဒီဆိုစားထဲမှာလည်းတက္ကကြီးတို့မာကြီးကြားဘူးလေ။ဥကောင်းကိုမွေးဆွဲလောင်နေတော့မှပဲအဲ့မီးဆွဲလောင်နေတဲ့မိကိုနောက်မှပဲငြိမ်းပါဦး။ တက္ကာဒိဋ္ဌိကိုပယ်ခွာ နိုင်မှုအရေးကပိုအရေးမကြီးဘူးလားတက္ကာယဒိဋ္ဌိကိုခွာနိုင်ဖို့ကအရေးကြီးပါတယ်ဗျာတက္ကာယဒိဋ္ဌိကိုခွာနိုင်မှုကအရေးကြီးတယ်အဲ့တက္ကာယဒိဋ္ဌိကိုခွာနိုင်မှုဆိုတာခုနနာမရူပပြိစေတဉာဏ်နဲ့မှမခွာရင်တက္ကာယတက္ကမယတက္ကာဒိဋ္ဌိကခွာလို့ရပါမလားခွာလို့မရပါဘူးဗျာနာမရူပပြိစေတဉာဏ်လောက်မှအခြေခံရှိမှထားပဲတက္ကာဒိဋ္ဌိကိုခွာလို့မရဘူး အဲ့နာမရူပပရိစ္ဆေဒဉာဏ်ရာရေးကလည်းဒီယုတ်ကမထန်နံကမထန်တွေကိုတကကြီးဒီတကမာကြီးဒီစနစ်တကျနဲ့ဒီဒေတိဝိတ္တုဒီဘိုင်းမှာပွားများအထုတ်ထားမှုမရှိခဲ့ရင်ဒီတက္ကဒီဒီနာမရူပပရိစ္ဆေဒဉာဏ်ကတော့ရပါမလားမရနိုင်ပါဘူးဖေ။မရနိုင်ဘူးလို့ဘလို့တော့တို့တကကြီးဒီတက္ကမာကြီးဒီကတကားတဲ့တီတီချာချာလေးနှလုံးသားထဲမှာစွဲနေအောင်မှတ်သားထားဖို့အဲ့တော့ကောင်းပြီအဲ့တော့ ဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံရေးအတွက်ဦးဇင်းတို့ကဒီဝိသုဒ္ဓိခုနှစ်ပါးကိုဥတည်ပြီးသွားနေတော့ဒီတမထာပိုင်းဖြစ်တဲ့စိတ္တဝိသုဒ္ဓိပြီးတဲ့အခါဒိဋ္ဌိဝိသုဒ္ဓိပိုင်းဒိဋ္ဌိဝိသုဒ္ဓိပိုင်းမှာခုနယုတ်တရားနန္တရားတွေကိုအစ္ဆဒပိဋ္ဌတဏ္ဍနှစ်ပါးလုံးမှာမိမိတို့ကတကယ်ရှုတတ်တယ်ကြိုးစားထားဖို့တို့လေအဲ့လိုရှုတတ်နိုင်ပြီဆိုရင်တော့ဒါဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံပြီးနေရပြင်ဒါနာမရူပပြိစ္ဆေကဉာဏ်ကိုကောင်းကောင်းကြီးရပြီအစ္ဆဒကောပိဋ္ဌကောနာမရူပပြိစ္ဆေကဉာဏ်ကိုရပြီ အဲလိုနာမရူပပရိစ္ဆေဒဉာဏ်ကိုရပြီဆိုမှထိုသူတော်ကောင်းကစောစောကပြောတဲ့ဒီတက္ကရာဒိဋ္ဌိကိုပယ်ခွာနိုင်မှာဖြစ်တယ်။တက္ကရာဒိဋ္ဌိကိုပယ်ခွာနိုင်ရင်တခါကြီးဒီပမာကြီးဒီအကုသိုလ်တွေလည်းအများကြီးငြိမ့်သွားပြီ။ဒါတွေငြိမ့်သွားပြီ။အကုသိုလ်တွေအများကြီးငြိမ့်သွားပါပြီဗျာ။တခါလေးမှတခါကြီးဒီကမ္ဘာကြီးဦးဇင်းတို့ကတခါလေးမှဟိုကြားရတယ်မြင်ရတယ်တွေ့ရတဲ့အခါမှာဒေါသတွေကမဖြစ်ဘူးပါ။ဖြစ်ပါတယ်ဗျာ။ဒေါသတွေလည်းဖြစ်တယ်။တခါလေးမှ ကိုကိုကိုအတွက်ကိုမိသားစုအတွက်စရှိသည့်အပြင်ကိုနဲ့နှိစက်ရာပုံကိုယ်တွေအတွက်လည်းပဲစိုးရင်ရမှုတွေကမရှိဘူးလားရှိပါတယ်ခင်ဗျာအဲ့ဒါတခါကြီးတခါမကြီးတွေဘလို့သွားယူနေတော့တကယ်ခုနပရမတ္ထအပြင်ထင်ရှားရှိနေတယ်ဒီတန်တော့ကာယလို့ခေါ်တယ်တကယ်ပရမအပြင်ထင်ရှားရှင်ဒီယုံနံအပေါင်းပေါ်သွားပြီးတော့ဘယ်လိုလုပ်တာလဲငါပဲငါဟာပဲစက်တီအပြင်ဘယ်လိုသွားသွားဆွဲတာဆွဲလိုက်တဲ့အခါကျတော့ဦးဇင်းတို့ငါပဲလို့ဆွဲရင်ကိုယ့်အတွက်မပူလောင်အောင်ဘူးလား ပူလောင်ရပါတယ်ဖေဟာပူလောင်ရတယ်ငါသားပဲငါသမီးပဲလို့သွားဆွဲလိုက်ပြန်တော့လေအဲ့ပုံမှာတခါထပ်ပြီးတော့ကြောင်းကြမှုတွေဝင်ရပြန်ဘူးလားကြောင်းကြရပါတယ်ဖေဟာကြောင်းကြရတယ်အဲ့ခါကျတော့တခါကြီးတွေဒီမှာကြီးအဲ့ဆွေးမှုပူဆွေးမှုတွေကစပြီးတော့အဲ့ဒါကအကုသိုလ်တွေပဲအဲ့အကုသိုလ်ကဆက်လိုက်တာတခါလေအဲ့ကနေစပြီးတော့ဒေါသတရားတွေဘဝကိုအဆုံးတတ်ကြမယ်ဆိုရင်တော့ဦးဇင်းတို့ရရှိချင်ထားတဲ့ဘဝကြီးဒါမတော်လာဘူးဘဝရရကြမတန်ဘူးဒါကြောင့်မလို့ကိုဒီကိုစီ ဒီဒိဋ္ဌိဝိတုဒ္ဓိစခန်းလောက်ကိုတော့ရအောင်တို့တကကြီးတွေတက္ကမကြီးတွေလူဘဝနဲ့ဂျုံတို့သာသနာတော်နဲ့စုံလုံးမှာဒါကြိုးစားအထုတ်လူတွေအဲ့လိုကြိုးစားအထုတ်နိုင်ခဲ့လို့ဒိဋ္ဌိဝိတုဒ္ဓိကိုရပြီဆိုရင်ဦးဇင်းတို့ဘယ်ဆက်ကူအောင်လို့ဆိုတော့ဟိုးဒါလေးခုမြောက်ဖြစ်တဲ့ပြင်ကာဥဒနာဝိတုဒ္ဓိကိုကူကြရဖြစ်တယ်အဲကင်္ခာဝုဒနာဝိတုဒ္ဓိဘိုင်းမှာကြာရင်တော့ဘာဖြစ်တော့ထိုရုပ်တည်ဉာဏ်တွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုလည်းမိမိတို့ကသမာဓိဉာဏ်ဉာဏ်နဲ့ခွဲဉာဏ်သိမိမိအဲ့လိုသိမိမိဆိုတော့ဘာဖြစ်တော့ အဲ့အခိုင်မှာတော့တက္ကကြီးတွေတက္ကမကြီးတွေဒါကံကံရဲ့အကျိုးပေါ်မှာဒါယုံကြည်သက်ဝင်တဲ့ကမ္မတက္ကတာဉာဏ်လေးအဲ့ဒီအားကောင်းမှုဖြစ်ဒါကြောင့်မလို့အဲ့ဒီဒိဋ္ဌိဝိတ္တုတွေကိုအ ਨੇ ဆုံးဒီရအောင်ကြိုးစားမယ်ပြီးတဲ့အခါအဲ့ဒီသင်္ကာဝိဒနာဝိတ္တုဒီဘန်းတွေကိုမြို့မြို့ပါတဆင့်တက်ပြီးတော့ကူးနိုင်အောင်ကြိုးစားမယ်ဆိုတော့ဒီဘဝဒီတက္ကကြီးတွေတက္ကမကြီးတွေမိမိတို့မညံပူညံဒီဘဝမှာမရရင်တော့မှရရှိထားတဲ့ဟဲ့လူဘဝလေးသာသနာတော်နဲ့ဆုံတာကြိုးလူဘဝရရကြိုးမနှက်ဘူးလား လူဘဝရရကြိုးနပ်ပါတယ်ခင်ဗျာဟုတ်တယ်ဒါကြောင့်မို့လို့ယနေ့ကစပြီးတော့တို့တကကြီးကြီးတကမကြီးကြီးကိုစီကိုစီအဲ့ဒါအနည်းဆုံးကြည့်တော့ဒိဋ္ဌိဝိတ္တုကိုရအောင်ကိုစီကိုစီတက်လန်းနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဒီမှာပဲယနေ့30 43ညညဝိပဿနာအလုပ်ပေးတရားကိုမိကုံချုပ်ကြအောင်စို့သာဓုသာဓု သာဓုဖာဖျာမောခဏဝိရာတိတာခဏတိတာဟိသောစရိတာရတိဝါယမေယတာခနောဝပฏิပါတိတောဒါရောနှလုံးပြောပြောင်းသူတော်ကောင်းတို့ဟောတင်ဒါယကဒါယိကမဘောင်သူတော်ကောင်းတို့သည် ခဏံဗုဒ္ဓဘာသာဒုံလဘာဟုကြုံရပြီးတောင်းခွင်ကောင်းကြီးကို မာဝီရာတေတာလောကီကိစ္စဝါဝါကြောင့်နိညာပုံသည်မချွလွဲကြပါစေကုန်လေဤတဇံအကြောင်းယုတ်တိသင်္လာဝိစွာတကားခဏတိတာမက်ကိုရနိုင်ဒီကာလနဝမခဏကို ကောင်းမှန်မသည့်တတိမမှုကြော်လုံး၍သွားကြသူတို့သည် သောဇရီဆင်းရဲမီဘေးတွေ့မြည်ရေးကြောင့်ဇူရင်ပူဆွေးငိုကြွေ၍နေကြရလေကုန်၏ဟောဒုမကံတင်ဒါယကတာယိကမပေါင်သူတော်ကောင်းတို့အားခနောဘဝစေစေဂျုံဘုကတိတတတကဂျုံလာပြီးတောင်းဗုဒ္ဓဘာသာဒုံလဘဆိုတဲ့အခွင့်ကောင်းကြီးသည်ပတိပါတိတော်ရှေရှုမျက်မှောက်ကြာရောက်၍နေလေ၏ တာတတိမိမိတို့၏အကျိုးစီးပွားကို လိုလားတောင်းတကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့သည်ဘဝယမေယတာအခွင့်သာတော်အာဂုံယုံ၍ဒိဋ္ဌာသုံးရအကျင့်မြတ်ကိုဘွားများကျိုးကိုအာထုတ်လိုက်ကြကုန်ရာတည်းသာဓု do, Badu, Bapia.